ယနေ့သာသနာတော်2550ပြည့်နှစ်ဟောဇာတတိ1368ခုနှစ်ဥတုဟေမန္တဆောင်းလာရာသီတဘူရွယ်လဇံ9ရက်နေ့ညဘာယံကုန်တိုင်းတိုင်းတို့နဲ့အမစတိရက်ွက်လုံးဆိုင်ရာသာဘုံညကာရီတန်ဃာဒါနဝါလွင်ဝါပတနင်္လာဆွမ်းလောင်းအသင်းနဲ့ ယမိယဖများခုနှစ်နေသားခုနှစ်မိသမီးများတို့စုပေါင်းရှင်အသောဓမ္မသဘင်ဟောကြားမဲ့ဓမ္မရတနာလူပေးကြမဲ့သံဃာတော်များမှာတည့်ဘုန်းကြီးတို့ဖြူစရာတော်နဲ့ရှင်သုံးရဆွမ်းလုံးကိုဝိပဿနာသုံးရှင်ခေမတိလင်္ကာရရွှေပြည်ဟိဒီရကူကြာတပွဲလေးဓမ္မစီဒီအရှင်ကောသာလား ငါဓမ္မရုဒရှင်စေကိည6စကိုင်းရှင်နိနာရှင်အာဇာရလင်္ကာရနဲ့ခုနှစ်ရွှေလင်းရောရှာရဝိနာပြီးဝန်ပါလို့ခုနှစ်ရတာသူတော်ကောင်းများနာယူရမှာဖြစ်ပါတယ်။ဒီနေ့တော့အခွင့်တရားဝဲပေါ့။ဒါကြောင့်ယမနှစ်ကလည်းပဲဘာယိနာယကုသိုလ်ရေးတိုင်းမှာရှေးဥဆိုတဲ့ပုဗ္ဗကိစ္စဖြစ်ကိုယ်တယ် သရဏဂုံဆောက်တည်တယ်သီလခံယူတယ်ဒီလိုမှလူနဲ့ပတ်သက်ပြီးတော့စနစ်တကျကျူးကျောင်းထောက်ဆရှိကြဖို့ဘုန်းကြီးများပြောဟောပေးခဲ့ပြီးဖြစ်ပါတယ်ဒါကြောင့်ရှိခိုးကြတော့တဲ့ဘာမတ္တအပြစ်ရှိကကြည်ပါစေနှစ်ကောင်းကျိုးချမ်းသာဖြစ်ပါစေပေါ့ အဲ့ဒီမှာရှိခိုးကြတော့လိုက်ရင်အပြစ်တိုင်းခြေသလားလို့မေးကြရရှိတာတော့မခြေနိုင်ပါဘူးစိတ်နဲ့ပြင်မာတဲ့အပြစ်မျိုးသာခြေနိုင်ပါတယ်ကိုယ်နဲ့နှုတ်နဲ့ပြင်မာတဲ့ကိုယ်ဒီလက်ရောက်လွန်ကျူးတဲ့အပြစ်မျိုးကလုံးဝမကြည့်ပါဘူးရှင်ဒေဝရသည်ဘုရားဘုသေအောင်သုံးကြည်ပြုလုပ်ခဲ့နောကသူမသူမီဘုရားရှင်အား သမ္မကရောကိုလာခဲ့တာကျောင်းဦးမုတ်ဝတောင်ရောက်နေပါပြီ။ဒါပေမဲ့လို့သူကျူးလွန်ထားတဲ့အကုသိုလ်ကံကြမ္မာပြစ်မှုများကဘုရားနဲ့တွေ့ခွင့်မပေးတော့ဘူး။အဲဒီကျောင်းဦးမုတ်ဝမှာပဲမြင်းလေးဖြာကွဲလို့ဒေဝရခရအဝိဇိငရဲ့ကြာရောက်ရကြောင်းကိုအာလုံဘုရားဘာသာဝင်သူတော်ကောင်းတို့အသိဖြစ်ပါမှားမိရင်ဘွားခတ်လို့မရတော့ အေးအဲ့ဒါကြောင့်နာဂံစစ်သည်မဖြစ်ဖြစ်လွန်ကျူးသည်နာဂံမဖြစ်သေးတဲ့များတော့အပြစ်ကိုကျွလွန်ကြအောင်ပါပဲအပြစ်ကိုဖြစ်စေတတ်တဲ့ဒေါသမှုဆိုတဲ့စေလုပကိုအနာဂါမိမက္ခတာအကျွင်းမဲ့ပယ်တတ်နိုင်ဆိုလိုချက်ကသောတာပန်သရကံဆိုတဲ့အရိယာတို့တော်မှခန္ဓာအပြစ်ကိုကျွလွန်မိတတ်ကြလေသို့တော့ထိုသောတာပန်သရကံဆိုတဲ့အရိယာတို့ရဲ့အပြစ်ကျွလွန်မှုက ရှုရှလက်ဆိုင်ကြမ်းထမ်းခြင်းမရှိဘူးကိတကနာကာယတယာယီမေတ္တာဘုရားလောက်ပြောရရင်တော့အပြော့စားကလေးပေါ့လေနောက်ကတောင်းမှပြီးတော့ဆက်လက်အာထုရဲ့မဘုနိဗ္ဗာန်အထိရနိုင်ပါလေဘုရုဇင်တို့ရဲ့အပြည့်ကျွန်းတော်မူပါရှုရှလက်ဆိုင်ကြမ်းထမ်းမြင့်ထားလာတဲ့ဝိဇင်ရဲ့ကျိုးဆွဲကျိုးကပ်တည်တဲ့အောင်ပါပဲ ဒါကြောင့်ဘုန်းကြီးတို့နာဂမဖြစ်သေးသမျှတို့နေ့စဉ်နာစဉ်နှစ်စဉ်ဘဝခန္ဓာအစဉ်ကိုယ်တို့စိတ်သုံးပါးကိုတတိကြီးစွာနဲ့အမားမရှိအောင်ထိန်းသိမ်းရရမယ်။လောကမှာမဆုံးတဲ့ဓမင်းမကျွတ်အောင်သူဝေယူဆိုင်ကြ။ဒီကြားရကကျွတ်သွားရင်လည်းပဲခိတ္တတော့အရှိရတာပေါ့။ဒါပေမဲ့မဆုံးတဲ့မိကျွတ်ချင်းကြောင့်ရေးကြည့်တယ်လို့ဘယ်ပင်အားမှမဟုတ်ဘူး။ အဲခင်မုန်းကြီးဆရာတို့အမောကိုနဲ့နှုတ်နဲ့ပြင်မပြီးရင်တော့ဘယ်လိုတောင်းမှလို့မှမရတော့ဘူးငရဲကြည့်တယ်အဲဒါကြောင့်ဘုန်းကြီးတို့တရားတော်မှာများကတတိကြီးစွာနဲ့ပြောရရင်ခင်မုန်းကြီးဆယ်ပါးနဲ့ပတ်သက်လို့ပြင်မဖို့ကြုံလာမဲ့ဆိုရင်ယာရုကြရင်ကြစီးပွားပြခြင်းပြနေမရကွယ်ရင်ကွယ်အသက်သေးရင်သေးပဲလုံးဝမပြမမိအောင် ကြီးကျယ်စွာနဲ့ခရုထားပါပြီးတော့လူကြီးသူမများအဖို့အတွေ့ခေါ်တွေ့ယုံအသိဉာဏ်ရှင်ဉာဏ်ဘုဒ္ဓတာတို့နဲ့ထိန်းနိုင်နေဆိုထားအောင်ဒါလည်းစကားဖြစ်နေတာပြောရတယ်တကယ်ထိမမလွယ်ပါဘူး။တာမန်လူသားမဆိုထားပြီ။ဘုန်းကြီးတို့ဘုရားဘောရမအလောင်းအလျာလေးတင်ချေကဘာရသိန်းကာလ ဒါလောင်းကိုကြောမိပင်လည်းဖြတ်ရစေတော့ဘုရားမဖြစ်ရင်ဇွဲမလျှော့ဘူးလို့တဲမှာပြတ်သားသောစိတ်နဲ့သန္တရာခရီးပါရမီခရီးချမ်းကိုရှောင်လန်းတဲ့အခါမှာကာယကံညောင်းပြင်း၅မျိုးဝစီကံညောင်းပြစ်၆မျိုးမနောကံညောင်းပြစ်၁မျိုးဘောင်းဆန္ဒမျိုးကျူးလွန်ခဲ့လို့ဘုရားဖြစ်ပြီးတိုင်အောင်ဘဝအဆက်ဆက်မှာထိုအကျွေးရဆရာလို့ဝိဘတ်တော်၁၂ပါးဆိုတာ လောင်းတော်ဘုရားမားခဲ့တဲ့ပြမှုတွေပါပဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မများကကိုလက်ကယူဆက်ကိုသားမီးလေးနဲ့စာချကြွပညာသင်ပေးုံနဲ့ကိုတာဝန်မကြည့်သေးပါဘူးဘာသာရေးအမွေပေးဖို့လိုတယ်ဘာလို့လဲဒီအဲ့ဒါပဲအဲ့ဒါကြောင့်နဲ့ဘုန်းကြီးတို့ ကလေးတငယ်ဆိုတာကမသိနိုင်မဲ့ပြူပြူသွားနဲ့ဆိုပြီးတော့ဘုရားဒီဘောတက်အာတရီတွေထူကြကျင်ငယ်ချင်းကြီးတွေဆွန့်ကြဆဲကြဆူကြဒုတိနဲ့ရိုက်ကြနှက်ကြခောက်ကြအဲ့ဒါကိုမြင်တဲ့လူတိုင်းကမြင်ကြည့်လိမ္မာသွားနဲ့ဒါမြင်ရမယ်သိရှိပေးရမယ်မမြင်ဘွားခတ်မရဘူးဆိုတာသတိထားဒီဒါကြောင့်အဲ့ဒီမှာတားရှိပုံလေးကတော့ ဘုန်းကြီးတို့သာသနာတော်မှာနေလို့လှလို့ထင်ရှားတဲ့ကျောင်းတကာကြီးအနာတပိတ်သူမှသားနှစ်ယောက်သမီးသုံးယောက်မူဇာသမီးကတယောက်ပေါင်း6ယောက်ရှိအဲ့ဒီမှာအခြားသောပုဂ္ဂိုလ်တွေကတော့ဝိပဿနာဓမ္မတွေအာထုထားလို့သောတာပန်သဂရာကဖြစ်ကုန်များတယ်။သားငယ်မောင်ကာလကတော့ပုထုဇဉ်ဘဝ ပုရုဇဉ်ဆိုတာရေတပန်းကြီးပိုးမကင်းတယ်လို့ပုရုဇဉ်ဆိုရင်ဘုရားအလောင်းတော်ကြီးများတော့အပြစ်နဲ့မကင်းရပါဘူး။အေးအဲ့ဒါကြောင့်မောင်ကနာကဖခင်ရဲ့စီစဉ်ဂုံသေးအဲ့ဒါကိုသူကကာကွယ်ယူပြီးတော့ဟိုနေရာဆူနဲ့ဘယ်သူလဲကောင်းမောင်ကာလဒီနေရာညံနဲ့ဘယ်သူလဲမောင်ကာလဘာမှကြောင့်ဖခင်ကစိတ်အိပ်ပြီးတော့ငွေထုတ်ပိုက်ခါဖြင့် ဖြည့်ရှင်းပေးရအာဒီလိုနေလို့တော့မဖြစ်သေးဘူးငါလည်းသို့သောပုဂ္ဂိုလ်ရှိပါသန်းနဲ့ဒီကလေးအပယ်နေရရင်မဖြစ်ချေဘူးငါတို့ပါသိခါကြလိမ့်မယ်အဲ့ဒါနဲ့ငွေဆိုတာသိရချိုက်မို့သာဥပုဒ္ဓရတ္တရဲ့စောင့်ရင်အပြင်ငွေတရားတရားပေးမယ်ကွာဥပုဒ္ဓစောင့်ပါရင်တရားမနာခဲ့ဘူး အဲ့ဒါနဲ့လမ်းစာရတော့ကိုင်းသားဒီတကငွေတထောင်သေးမကွာတရားတစ်ခုရအောင်ငါပဲဒီတော့လဲမောင်္ဂလာငွေကိုသာပရဏထားပါလေကုသိုလ်ကိုပမာမထားပါတရားတရားဝယ်သွားလို့တရားတစ်ပုဒ်ရရင်တရားဝယ်ပြီးပြီးမပြီးပြီးလင့်မယ်ဖန်ကြီးလန်းကငွေတထောင်ယူပြီးတော့အပေါင်းတင်ရောင်းရင်းနဲ့ပြောမယ်ပါမယ်စားမယ်တောက်မယ်ပေါ့ ဒီစိတ်ဓာတ်ကိုဘုရားသိတော်မူပါတယ်အနာရဘိငါတို့သားလေးလေးမရင်ကြီးအငွေနဲ့ဖြားရောင်ပြီးတော့ဘာသာရည်နဲ့ပဲသူသွင်းတယ်ဆိုတာလေငါစွာဘုရားသိတော်မူလို့ပံ့ပိုးကူညီသောအဖြစ်မောင်ပါဏသန္တံသောတာပတ္တိမဖို့မတိသမြတရားမမမိစေတည်းကျူတင်ပြီးတော့ဒိဋ္ဌာတားမြစ်ထားတယ် မောင်ကလည်းရှိကမှနောက်ကမိရှိကမှနောက်ကမိအချိန်ဒီတော့ကြားလာတရားတစ်ပုဒ်ကမရသေးတော့နည်းနည်းသဘောထားပြောင်းသွားမောင်ကာလဘာဖြစ်တယ်လဲဒီငါငါငွေအတွက်လေဟာနာတယ်ဆိုတာအဓိပ္ပာယ်မရှိပါဘူးငါတို့မိသားစုမိဘပိုင်ဆိုင်တဲ့ဟာအချိုးကျရချမ်းပါပဲအဲ့တော့ခဏိတာဝတိခြေနေက အေးဟိုနေရာစွတ်စွတ်စွတ်စွတ်နဲ့နားထောင်လိုက်ဘုရားတရားသံဃာအကြာဒီနေရာနားထောင်လိုက်ဘုရားတရားသံဃာအကြာငါတို့အိမ်မှာတွင်ငါကလွယ်ရင်အားလုံးမိသားစုဟာဒီဘုရားတရားသံဃာကြောင့်နဲ့ပဲအချိန်များစွာပြောဆိုနေကြဒီတော့ဒီဘုရားရဲ့တရားဘလောက်ကောင်းတယ်ဆိုတာငါဆွတ်ဆိုင်သိချသွားငါမယ်တရားမမှန်ဘူးပိုက်ဆံမရရင်နေရစီတော့ အဲဒီလိုစိတ်ထားပြောင်းပြီးတော့တရားကိုဆုဆက်ကြည်ငြိမ်သွားနာယူတဲ့အခါမှာခန္ဓာညာစိုက်လို့ပုံခဲမူရရှိမှလိုက်တာမောင်ကံကတရားဝယ်လဲဆုံးတော့သောတာပန်တည်ပါတယ်မောင်ကံကဘာဖြစ်သွားတယ်လဲဒီသောတာပန်တည်သွားတာအာလမုရဘာသာတွေတည်ပြီးသားပဲစရုပါဟိတဝိပမုတ်တော့ သောတာပန်ဖြစ်ရင်ပယ်ဒီပါကြကြောင်းအလုတ်ကိုမလုတ်လို့ဘယ်တော့မှပယ်ဒီပါမကြတော့။အင်ယတထာရောရေတဖရာရိယသံဃာမတ္တပါအခုခေတ်ပြောရရင်နဂရောဗိရိယခိုင်းဆရာဝိစာဘုရောဘာယသိအဲ့ဒီလိုကိုယ်ွယ်မှုတွေလည်းမရှိတော့ဒီအဲ့ဒါနဲ့ဆိုပြီးတော့မှအိမ်မြန်လာတော့နာရဝိငါကိုင်းသားနင်းရတဲ့တရားရွတ်ပြကွာ။ အဲ့ဒီမှာငွေတစ်ထောင်လေးအာရှက်လိုက်တာဘုရားမူရှိတန်ခါရှိမှအဲ့ဒါလို့ပေးလိုက်တော့ငွေအတွက်တရားနာတယ်ဆိုပြီးရှက်လိုက်တာဒါနဲ့ဒါလေးရိုးရိုးလေးငွေလိုကြီးတွန်းပဲလို့ဖြေခွေးဇက်ကနတ်စကားထွက်တယ်လို့တော့မအောင်နေဘူးဒါငွေမလိုချင်တော့ဒါရင်မမကဝေဘုံညာအမွေရတဲ့ပိုက်ဆံတွေကိုလည်းသားမယူတော့ သာဖြစ်နိုင်ရင်ဘေးကခွင့်ပြုရဟမပြုရသေးအာပါဠိဝန်သာလိုက်တာပါပြောကောင်းသူရဲ့လှုပ်ဆောင်ချက်အောင်မြင်သွားတာကိုမှန်ရလားဒါကြောင့်သာသမီများချစ်အားပူလင်နာရဝိငါသတ္ထစေခြင်းကာလချစ်သာစေသာသွန်သင်တရားပေးဆောင်ရည်ဥပဝင်းတထောင်ပေးနာရည်တရားပဲတဲ့ ကိုသားသမီးကိုချစ်ရင်အပယ်မနစ်ဖို့ရာအထူးအရေးကြီးပါတယ်အစာကြီးပညာပေးရုံနဲ့မိဘတောင်းမကြည့်သေးပါဘူးဘာသာရေးနဲ့သာသနာရေးတွေလည်းအမွေထင်ကြံရစ်ဖို့မိဘများမှာတာဝန်အရှိပါမှန်ရလားအဲဒါကြောင့်သုံးလေးနှစ်ရွယ်ရောက်တဲ့ကလေးတငယ်များဘာသာပေါင်းကရှက်မရှိသေးပေမဲ့လူကြီးသူမများကဟဲ့ ဒီအရွယ်ရှက်ရောက်ပါလွယ်နေပြီလို့ဘိုးလေးများဝတ်ပေးကြသလိုအခုလည်းတောင်းလင်းနဲ့ရွယ်ရောက်တဲ့သာသမီမြင့်မြင့်တို့အားဘာသာရေးအသိနဲ့လူမျိုးရေးစိတ်ဓာတ်တွေကိုခွန်ကြီးတို့ဒကာရမများတွန့်တင်ပေးရမည်ဖြစ်ပါတယ်။မှန်ရလား။ဒီဒါကြောင့်အခုသံဃာတော်များဥဒိဋ္ဌာလို့ယမိယပခုနှစ်နေသားခုနှစ်နေသမီးတို့ ဇူဘောငါဖြစ်အမတ်7ရက်ကွန့်လုံးဆိုင်ရာဒီတန်ခရဏဝါလူမဘာတနင်္လာဆုံးတော့အသင်းမှာခွန်နိုင်ရတာဆရာတော်တန်ခါတော်များရဲ့အဆုံးအမကိုနာယူချက်လုပ်ငန်းဟာအင်တာမဂုံချက်တည်းရှိပါတယ်ကုသိုလ်တွေလည်းအများကြီးရပါတယ်ခိုင်တော်ဒီဒါကြောင့်ပစ္စည်းကကြည်ပါစေပြမရှိကောင်းလို့ဖြစ်ပါစေလို့ရှ िख ိုးကြောရအောင်လက်အုပ်ချလိုက်ဆိုတာ ရှင်ဘုရားဤတို့များသည်ဘုရားတရားသံဃာယေတနာသုံးပါဆရာမိတာအနန္တငါးပါးဘုံကြီးစပါးတို့အားယမမိတော်ရှိပါစေပြမရှိတော်ဘောင်းညချမ်းသာ ဖြစ်ပါစေဤနှစ်တွင်ဖြင့်လူသေးစွာရှိခိုးပူဇော်ခုမြောမနယောဘုဒ္ဓဘာဤရှင်ဖရာဘုဒ္ဓတိပြအောင်ချတစ်ချိန်သေးရခေါင်းမမပြန်ထောင်းမှာပြီးတော့တရဏဂုံသုံးမှာဆောက်တည်မဲ့ မနစ်ကလည်းပြောခဲ့ပြီအေးဒီတဏ္ဍကုံသုံးပါးဟာရှားနဲ့တူပါအလောနကမေဇနာနာရဏလောကရှားမပါတဲ့ဟင်းဟာအရသာဉာဏ်ဖြင့်လို့အာရပြည့်တဲမှုမရှိသလိုသရဏဂုံသုံးပါးမှာပါတဲ့ဒါနကုသိုလ်၊သီလကုသိုလ်၊သမထကုသိုလ်၊ဝိပဿနာကုသိုလ်ဟာအကျိုးမရှိပါဘူး ဒါကြောင့်သရဏဂုံသုံးပါးဟာစားနဲ့တူတယ်။ဘာနဲ့တူလဲ။စားနဲ့တူပါတယ်။ဟုတ်ပြီ။နောက်တစ်ချက်သရဏဂုံသုံးပါးဟာဘာသာရေးဝင်တော့ဟောဒီဘုရားတရားသံဃာကိုယုံကြည်စိတ်ရှိလို့သရဏဂုံဆောက်တည်မှဗုဒ္ဓဘာသာနဲ့ပဲတဲ့ကိုရောက်ပါတယ်။ဗုဒ္ဓဘာသာဝင်တယောက်ဖြစ်ပါတယ်။အဲဒါကြောင့်ဘာသာရေးဝင်တော့နောက်တစ်ခုသာသနာရေးမဟုတ်ဘူး သာသနာဆိုတာတရားသမားတွေပညာအချက်ကိုခေါ်ပါတယ်ဘုရားတဲ့ကြောင်းဆောင်တာသာသနာပြုအစစ်မဟုတ်ပါဘူးဒီအဲ့တော့အချက်ကိုသာသနာလို့ခေါ်တာဒီဘုရားတရားသံဃာကိုယုံကြည်မှဘုရားပေးတော်သီလအချက်သမာဓိအချက်ပညာအချက်ကိုကျင့်ကြမှသာသနာတည်ပါလိမ့်မယ်အပြောငါပြီးအုံဒီတလုံးကိုဒီခေတ်ကိုင်းဆရာတွေကသာသနာပွဲတပီးတော့လှုပ်ထားလိုက်ကြလူတွေအကြောင်းရိုက်ကြ ဒီကပြောငါပြီးအုံဒီတလုံးကဘာသက်မှမရှိပဲလေဘယ်လိုလို့ဘုရားတရားတန်ခါကိုဝဋ္ဌမှလဲဘာတိလဘာသမာဓိဘာပညာကျင့်နိုင်မှလဲကျင့်နိုင်မလားအဲ့ဒါလူတွေကပေါက်လို့ပဲစားနေရင်တော့ဘုရားရှင်ကပြောငါပြီးအုံဒီတလုံးတင်ထားတာသာသနာပွဲသာသနာပွဲနဲ့ဆိုပြီးတော့လုပ်နေကြတာလေးတွေသာသနာအတွက်အင်တာမှရင်လေးစရာကောင်းတာသာသနာဆိုတာအကျင့်ကိုပြောတာသီလအကျင့် မာဓိအကျင့်ပညာအကျင့်မြော့အေးဒါကြောင့်နေမကောင်းလို့ရှင်းဆရာစီသွားရင်ဆရာယုံမှသူခေါ်တဲ့ဆေးတောက်လို့ယောဂပျောက်မယုံရင်သူဆေးမတောက်လို့ယောဂပျောက်ပါမလားအခုလည်းဘုရားကြီးကသံဃာယုံမှရှိတဲ့ဘွယ်ခေါ်ဆက်ပေးတဲ့ဘုရားရဲ့သီလအကျင့်ဓမ္မလေးအကျင့်ပညာအကျင့်ကိုကျင့်မှာပေါ့ ယရဏသုံးပါးမှမယုံရင်အဲ့ဒီအကျင့်နဲ့မကျင့်ရင်ထိုပုဂ္ဂိုလ်အတွက်ပရိပါကလွတ်မြောက်ခြင်းလူနာနိဗ္ဗာန်ရောက်ခြင်းဆိုတဲ့အကျိုးမရတော့ဘူးမှန်ရလားအေးအဲ့ဒါကိုအလေးအမြတ်ထားပြီးတော့ကိုင်းဆိုရှင်ဘုရားမိတော်များသည်ဘုဒ္ဓမြတ်ဘုရားပြည့်ညတ်ထားသောနမောသတ္တဗုဒ္ဓတော် သရတောသမ္မာသမ္ဗုဒ္ဓသာလူသောကံတိုက်မြိုက်သစ္စာသိမြင်မှ၍သောတာဘုံသခင်ဘုရားရှင်အားကုတေမြတ်လို့လက်ဆောင်မိုး၍ရှိခိုးပါ၏မြတ်စွာဘုရား သုဘုရမရဏ တပါ၏သုံးချိန်တရားဘုံမူပွားနှလုံးသားဖရာတပါ၏သုံးချိန်သံဃာများဘုံမူပွားနှလုံးသားဖရာတပါ၏ဟေးအဲ့ဒီဗုဒ္ဓနာမသံဃာဒုတိယမိတ္တရာမိ 9ချိန်အထိဆိုလိုက်ကြတာဟာစာလုံးရေ96လုံးရှိပါတယ်အဲဒါကြောင့်ဣဂေကကရောဣဂောဘုရောနာမဆိုတဲ့ပြိဘာသာအရာစာတလုံးဘုရားတဆူထိုက်တယ်လို့ဆရာတော်သမတော်ကြီးများကပြောခဲ့အဲတရိစ္ဆာကာလုံဝတ္ထုမဂ္ဂစိဝေထနက္ခတ္တရောက်ချီကစာတော့မဟုတ်ဘူးနော်ဘုရားဟောစာမှဒါတလုံး ဘုရားတဆူထိုက်တယ်လို့ဆိုသဖြင့်အခုဗုဒ္ဓဓမ္မသံဃာဒုယံတတိယမြေကိုးစီဆိုလိုက်တော့သူတော်ကောင်းတို့ရဲ့နှလုံးသားမှာဘုရားပေါင်းဘလောက်တက်လိုက်တယ်လဲဆိုလိုက်96ပါ96ပါနှလုံးသားနှလုံးသားဘုရားတဲပါ၏ဒီဗုဒ္ဓသရဏံကိစ္စမိစသည်တလုံးတလုံးဆိုရင် ကုသိုလ်49မျိုး49မျိုးရနိုင်တဲ့ဒါကိုထောက်ပြီးတော့96ပြီး49နဲ့မြောက်လိုက်ရင်4904ပါပြောကြည့်4904ပါဟောသူတော်ကောင်းတို့မှာတဲ့ငါးခြင်းမြောက်မှုတဲ့ဓမ္မသဘင်ကိုအကြောင်းပြုပြီးတော့ကုသိုလ်တွေ4904ပါရသွားပြီလို့ကိုရရတဲ့ကုသိုလ်ကိုလည်းအမိအမတ်ပြုပါ ကိုင်းဆို4904ပါ4904ပါကုသိုလ်ဘွားနှလုံးသားဖရာတပါဤဤတော်အဖြစ်ဘုဝေအာထာယသရဏဂုံသုံးပါးနှင့်တကွာသက်ရှိတတဝါမတ္တပါ သာဝရသိက္ခာဓိမာဧဤသူမှကိုယ်အသက်တတ္တာမကြိုက်ပါတတ္တာမဆိုရပြီတန်နဲ့စအနဲ့ရွယ်တာတော့မကြိုက်ဘုရားပိရစားတဲ့တတ္တဝါလေးတွေလည်းကိုယ်အသက်တော့ကိုယ်မြတ်နူးချအဲဒါကြောင့်ကိုရှင်းစာတရားထားပြီးသူလည်းအသက် ကိုယ်လည်းအသက်အဲဒါမိမိတို့ကမရဲမနဲ့မတတ်မနှင်းစက်မိအောင်အထူးကြိုက်စကယူစိုက်ကြပါ ဒါလောကကိုထိမ့်သိတဲ့လောကပါဏတရားပဲအဲရှိသွားမပေးဥစ္စာမခုပါသာဝရတိတ်ခာထိမ့်မှဤဒီလူတစ်ပါးကမပေးမလို့မကြည့်ပြူတဲ့ပစ္စည်းကိုခိုးခြင်းဝှက်ခြင်းလိမ်ညာခြင်းကောက်ကျင်ခြင်းအနိုင်သိမ်းယူခြင်းလုံးဝမလုပ်ဘူး။အေးအဲ့ဒါနိုင်နေနိုင်နေဆိုနိုင်တာမဟုတ်ဘူးရှုံ့กว่าတာ ဒါလေးတွေဘုန်းကြီးတို့ကတော်မများအထူးသတိရှိကြရမယ်ရှင်းသွားမမြတ်ကျင့်ရာမကျင့်ပါဆိုလိုက်ဘုရားဘာသာလေးအဲ့ဒါလောက်အကြောင်းတိုက်တာနှကောင်းကြီးချပြီးကိုဒါဆိုမှမသိဘူး။ထာဝရမိခါလည်းမဟုတ်ပါဘူး တကယ်လို့ထာဝရသိက္ခာထိမဲ့ဆိုယောက်ျားလေးဘုန်းကြီးဟုတ်ပြီးတော့မိန်းမလေးကဒီလက်ရှင်ဟုတ်တော့မှာဒါမှဖြစ်နိုင်တဲ့အလုပ်ပဲအေးဒါကတထင်ကတခဏတရားနာထုတ်ဘုမဟုတ်ဥပုသ်ဆောင်လို့မထင်ရမယ်တဲ့ဒါမှကလေးကိုနှုတ်ဖြတ်ကလေးကိုနှုတ်ဖြတ်တယ်ရာချိုလေးလေးနဲ့နှုတ်ဘူးလေးလေးနဲ့စိတ်လုံးနွားလုံးလေးလေးနဲ့တစားတစားပြောင်ပြောင်ဖြတ်တကယ်လို့ မိမိတို့တလလေးတည်းဒီမမြတ်တော့အကျင့်ကိုမကျင့်နဲ့နောက်ကြတော့တဖြည်းဖြည်းတဖြည်းတိုးတက်တိုးတက်နောက်ဆုံးအေးကုံတိအထိဒါဘုန်းကြီးတို့ချစ်ဖို့ပဲမှန်ရလားမှန်ရလို့ဓမ္မစကြာမှာပြောထားတာကအဲ့ဒီကာမဂုဏ်ခံစားရတယ်ဆိုတာဟိနောကာမောပောထုတဏိကောနာရိယောနတ္ထပါဟိတောပါဇာကရင်မရွတ်နဲ့အိဗေသိဖို့လိုတယ်ဟိနောရွတ်ညံ့နဲ့အလုပ်တယ် တဘာဝတဘာဝလို့မပြောနဲ့တဘာဝလို့ပြောရင်လူတွေကခွေးလောက်တော့တာမှုမရှိပဲဖြစ်သွားမှာခွေးကသူမိတ်လိုက်တာတော်သတင်းရာသီရှိတယ်လူကရာသီမရှိဘူးအဲ့ဒါလက်စိတ်ချမှန်ရလားဟေးအဲ့ဒါပဲဘာဝတဘာဝနဲ့လုံနဲ့ဘာဝတဘာဝလုံရင်တော့တမန်အန္တာသထောခွေးအောက်ကလူဖြစ်သွားမှာဟေးအဲ့ဒါကြောင့်လုံးဝယရိယမဖြတ်နိုင်ဘူးတဏှ၄ချိန်တဏှ၄ချိန်ကတပြေးပြေးတိုးရတိုးရဖြတ်ရ ပြီးတော့လည်းပဲတို့သီလဆိုတာအကျင့်လို့ပြောပြီးသမာဓိအကျင့်ပညာအကျင့်အဲ့တော့သီလဟာမူလကဆယ်လောက်ရှိ သမာဓိကအလယ်ကဆယ်လောက်ပညာကအထက်တဆယ်လောက်ရှိလောကမှာမူလကအောင်မှာအလယ်ကတက်ရတယ်အလယ်ကအောင်မှာအခုသီလမှမရှိရင်သမာဓိဘယ်လိုလွတ်တတ်မှာလဲပညာဘယ်လိုလွတ်တတ်ကြမှာလဲတို့ဘောဓဘာသာသိဉာဏ်လာတယ် မပြောမဖြစ်တော့လို့ဘုန်းကြီးတို့လည်းပြောရတော့မှာဝါလည်းကျွတ်ရောဥပုပ်လည်းကျွတ်သွားကြတာဝါဘကလာဥပုပ်ဆိုင်မိုးချိုးပြမိမျိုးမှသာကြတယ်အဲ့ဒါကိုကတို့လူတွေကကိုယ့်ဘာသာကိုမယုံကြည်တာပဲယုံကြည်ချက်နဲတာပဲအေးအဲ့တော့ဆိုကြပါစို့တကူကနေပြီးတပေါင်းနေတာ12လတနေ့ဇီဝရေးဒီပါလေးလုတ်ကိုင်းပြီးပြီးငွေပုံငွေတရားရှိတော့ဟာ တို့တနေ့တာစီးပွားရေးပြီးပြီဆိုပြီးအဲ့ဒီငွေတွေကိုမီးပုံတိုက်ပြသလားဘာလို့မတိုက်နောက်ရဲ့နောက်လာနောက်နေ့များအတွက်အေးစီးပွားရေးဒီတဲ့ပုံ၍တို့အောင်လို့ဒီလိုအချင်းမျိုးနဲ့သိသိထားတာမဟုတ်လားအခုတော့ဝါလက်ကြည့်ရခင်ဗျားတို့ကဥပုသ္တိလာတွေအကုန်လုံးမီးရှို့ပြလိုက်ကြတယ်ခိုက်ပြန်သဘောထားကြည့်ကိုယ့်ဟာကိုအေးအဲ့တော့ထားပါတော့ ဗာမတိတုံးကမားခဲ့ရင်သိတဲ့အချိန်ကစပြီးတော့ဝါတွင်ဝါဖတလလေးသထင်းတော့ဖြင့်ဥပုစောင့်ပြအောင်စောင့်ပါဓမ္မဗုဒ္ဓမြတ်စွာကိုချစ်ကြည်မြတ်လို့ရရောက်ပါလိမ့်မယ်လောကပြောကြတယ်ခန်းကိုချစ်ရင်ပွဲပုဂ္ဂိုလ်ချစ်ရမယ်ဘုရားကိုချစ်ရင်သူပြောတဲ့သီလသမာဓိပညာချစ်ရဓမ္မမချစ်ရင်တော့အလကားဗုဒ္ဓဘာသာဒီဘောဒီဗုဒ္ဓဘာသာကာရာအိုဂီဗုဒ္ဓဘာသာ ကာလာဥဝေဆိုတာသူများအသေးရိုက်တွင်းထားတဲ့တန်တင်ဒီလင်းတခြင်းအရှက်မရှိတဲ့မျက်နှာနဲ့သုံးပုတ်တရားပေးပြီးတော့အငှားဆိုတာကာလာဥဝေကိုယ်သားစဉ်ကိုဒီလုံးကိုတခြင်းပေါ့အခုလည်းပဇာကရလို့ဆိုတာဟာကာလာဥဝေဘုရားဘာသာပဲဖြစ်ပါမယ်အဲ့တော့ဘုန်းကြီးတို့အခုခရစ်နှစ်2000မှာကမ္ဘာကုလသမဂ္ဂအတွင်းရေးမှုချုပ်အသက်တက်လာပထမဆုံးဘုန်းကြီးတို့အာရှတိုက်သားမြန်မာပြည်သားဖြစ်တဲ့ ကုသအဲ့ဒီနောက်အခုတောင်ကိုရီးယားအာရှတိုက်သားဖြစ်တဲ့မစ္စတာဘန်ကီမွန်ကမ္ဘာနိုင်ငံ92နိုင်ငံကထောက်ခံမဲ့ဌာနဖြင့်သူကမ္ဘာတွင်ကြီးမှုချုပ်ဖြစ်လာဖြစ်လာတော့သူကျမ်းသစ္စာကျင်းဆိုတယ်ဆိုပြီးတဲ့နောက်ပြောတဲ့စကားသိမှတ်သားကြရပါကျွန်ုပ်ကျမ်းသစ္စာကျင်းဆိုတာမဆမ်းပါဘူးတဲ့ဇက်ကပြောတာပြောကြည့်ရပြောတယ်တကယ်ကြတော့ကမ္ဘာသူကမ္ဘာသားတို့ရဲ့ငြိမ်းချမ်းမှုကောင်းစင်မှုတိုးတက်မှု လှုပ်ဆောင်ချက်သာပဓာနာပါအခုလည်းတို့တွေကဘုရားတော်ဥသောဘာမှမသွန်ဘာလို့ဘာလို့ဝေဝီဘာလို့မတော့ဒါလေးနဲ့ဩဩနေတယ်နောက်ကတကယ်လှုပ်ဆောင်ချက်ဟာအရေးကြီးတယ်မှန်ရလားအေးအဲ့ဒါလေးတွေကိုအထုကရွတ်ဆိုင်ပါဒါကြောင့်ဒီမေထုံအကျင့်ဆိုတာဟိနခမ္မဘောဓုတ္တရိကနာရိယနထသံဟိတာအပြစ်၅မျိုးနဲ့ဘုရားပြောတာ ဒါကြောင့်မတတ်သားလို့ကိလေသာမကင်းလို့အိမ်တော်ရသားပြုတ်ကြပေမဲ့တဏ၄ရက်ကနေပြီးတော့တပြည့်တပြည့်ပို့၍ရှောင်ရှားနိုင်သည့်အဆင့်တိုင်အောင်ကျင့်ရဒါလိုမှမဟုတ်ရင်တော့အလကားဘုရားဘာသာပဲဇီဝဇီဘုရားဘာသာကာရဥကိဘုရားဘာသာဆိုတာနားလဲပါသို့မမြင်ရရဲ့ရာမကြည့်မှာတရားနာရာထိတ်မှာဤတရားနာ စကားလိမ်ညာဆိုလိုက်ငါဒီလူတွေအကုန်လုံးနေပြီးတော့ပုတ်ပြီးတော့ချက်စုတွေရေနောက်ခိုင်းနေဒီဘာသာကြီးလမ်းချောင်းကိုလည်းမသိဘူးစကားလိမ်ညာမပြောပါဘော့ခုမှသင်္ကနတ်စားလေးတွေအသုံးလုံးရည်တင်နှံ့ပို့ရအောင်ခိုင်းဆိုစကားလိမ်ညာစကားလိမ်ညာ ကဲဦးနှင်းခွက်တယ်ဆိုတာအဲ့ဒါတရားနာတော်ထိမှလားသာဝရထိရမှလားမသိတော့ဒါကြောင့်မိစ္ဆရာပါကီမွန်ပြောတဲ့စကားတိတ်တိပဲရှိတာအေးလက်တွေလှုပ်ဆောင်ရအရေးကြီးတယ်ဒါကជីវာရေးជីវာရေးလူဝေးအိမ်တော်ပညာရေးကျမ်းမာရေးနိုင်ငံရေးဘယ်ကြီးကြောင့်မှမလင်ရဘူးသာဝရထိရမယ်သိက္ခာပုဆို့ နှစ်ကပြောခဲ့ပြီထင်တယ်လုံအောင်ရောထိရမှာလားလို့ဆိုတော့အခုမှကြိုးစားမယ်စီသေးတယ်လူကပေကန်လေးရောက်နေပြီကြိုးစားကြအောင်လားအေးအဲ့ဒါလည်းသတိထားနော်သူတိလကိုတို့ဘုရားဘာသာကြီးပေါင်းလို့ပဲသာထားဆုံးတခြားသောဘာသာဓာတ်ကြီးချီးကျူးလိုက်တလဥပုံဆောင်ရမယ်ဆိုရင်ဆောင်ကြည်ပေါ်မှစားရမယ်ဆိုရင်စားလယ်လီလာမှစားရမယ်ဆိုရင်သူတို့ကျက်ကားတိုက်တော့ဒီတိုင်းဒီမခါမှုလာပြီးလယ်ကြီး သူတို့ဘာသာခေါင်းဆောင်စကားကိုလေးလေးစားစားလိုက်လာသူဗုဒ္ဓဘာသာတွေကအဲ့ဒါဘာမှကိုခရီးမဆိုင်တော့ဘူးဖြစ်တယ်အဲ့ဒီအချင်းပြက်အချင်းဆိုးကလေးတွေကိုပြန်ပြစ်ပညာသားမှသူတော်ကောင်းတို့မှန်ရလားအဲအဲ့ဒါအရေးကြီးတယ်နော်ဒါကြောင့်လုံအောင်လက်ထိန်ရှိသွားမူရဲ့သေးသာမူရဲ့ no no no တောက်မှမဟုတ်ပါဘူးဗျာရှူရင်လည်းငရဲကြည့်တာထိုးရင်လည်းငရဲကြည့်တာရောင်းဝယ်ရင်လည်းငရဲကြည့်တာအဲ့ဒါအလုံးသုံးဆိုတဲ့စကားလုံးနဲ့သုံးပါဆိုဟေးအဲ့ဒါလည်းရည်ကြည်တယ်နော်ဟာအဲ့ဒါအပေါင်းတင်ကြောင့်အရှိမဝါမနဲ့မဟုတ်တဲ့စီရီတွေပေးတာဒီကားကိုဖြက်စီးပစ်တာဟေးခွန်ကြီးကဘာသာရေးဖို့ ကျန်ကျန်ဌာနမလုတ်တဲ့လို့နောက်မွေအကုန်လုံးဆွဲရိုက်ပြစ်เสียကောင်းတာဘာသာရေးဆိုတော့ကြမ်းထမ်းလို့မကောင်းလို့သာလေအဲ့ဒါဆုံးမစကားကြီးအပြင်ပြောရ။ခိုင်းရှိတော့နေလွယ်ညစာလောက်ပြမလား။သာဝရသိက္ခာတိယောက်ျားတွေမိန်းမတွေတရားဝဲပြီးရင်ပဇာအနှချုပ်တောက်ခပြီးပလာစရာကပ်ပြရ။ဒါတရင်ကထိညာ။ ဒါကြောင့်တို့လူတွေဘာမှမမသိတော့ပါဘူးပြောနေမှာခိုင်းပြန်ဆိုတရားလာရာထိမ့်ပါဤဆိုဥပုံဆောင်ရာထိမ့်ပါဤကာဝေရှုမြင်အလှမြင်ဆိုလိုက်အာဒီကာဝေရှုမြင်ထဆိုနေလို့ ရှေ့ဆိုရမှန်ကြီးဘာပြောလို့ပြောမှမလို့လေသို့ဘာဝယ်ရှိမြင်ဒါလေးဆိုရမှန်ငါအေးအဲ့ဒါဥပုသ်ဆောင်တဲ့ထိမ့်ပါဤဖယားဖူးစေထိမ့်ပါဤလို့ဖြစ်စွမှလိုက်ဆိုမြင်မြတ်နေရမြင်မြတ်နေရ လာပြန်လားထိုင်ထိုင်မှလားသွားတာရောရထားရောအိတ်ထားရောအကုန်လုံးဒါနေဆိုတဲ့ဟောဟာရတဲ့သုံးပါလေဟောဘာမှကိုအသိမရှိတော့ဘူးတို့ဘုရားဘာသာတနာပါလေအေးခိုင်းဆုံးတရားနာယထိမ့်မာအေး တော့နေပြီးတော့တော့မပုတ်ရင်တော့ဘူးအေရဖေပုတ်ရှင်တော့အဲ့ဒါမှပြတ်မှလက်စားဟာလျာနာတို့ထရမှာဥပုဆောင်တို့ထရမှာသံဃာတွေးတို့ထရမှာကိုင်းကြဆိုလိုက်မြင်မြတ်နေရာပြီးတော့ဥပုံဆောင်ရာထိမ့်မာဤပြီးတော့ သာငါတွေ့ရာဟိမအိဒါမနစ်ကပြောပြီးသားအကြောင်းထားနေလို့တရားကရှေ့မသွားပဲတောင်းမြင်မောလမ်းလျှောက်တယ်လို့ဖနောက်ကကျွံပြီးနောက်ကြည့်ရောက်နေလိမ့်မယ်ဆိုဤသို့အဖြစ်တရားနာခြင်းမေတ္တာပါဝင်မိဖြစ်ပါသီလကိုအဲလိုက်မြို့နဲ့၁၇ရက်ကွက်လုံးဆိုင်ရာဘာဘုံညကာရီ သံဃဒါနဝါရောဟပသတိလာဆံလောင်းအတိဤဓမ္မသဘင်ဆောင်ရွက်သည်ယေရှုကုံကိုအာယုံပြုလျက်အာယုံจิตသုံးသောက်ဒီပါဤအရှင်မယာအပမဒေနအမ္ပါဒေထဒီပါအရှင်မယာကြီးကတော့ရှားရှင်ပြီးဘုရားခေါ်လာတာ အာမလိုပါဘူးအာမဘာနေဆိုပြီးတာမယောင်ရစီလူရဲ့လူတွေအပမဒေနသံပါဒေတာအာမဘာနေဆိုပြီးတာမလွဲတာခွေးမိကောက်ကြည်တော့ဆွတ်တယ်လို့ပါသနာလဲသနာလဲဒေါသလဲဖြစ်ရအာမဘာနေဆိုပြီးတာပဲတတိနဲ့ထိမ့်မှပေါ့အပမဒေနသံပါဒေတာသာပြီးရောပဲ ပါဘုရားကြီးကဘုရားကြီးခေါ်တာလည်းမသိဘူးအဓိပ္ပာယ်မရှိတဲ့အလုပ်တွေရှောက်ရှောက်လုပ်ကဲမနစ်ကဗာတရားဟောတော့မှတ်မိတဲ့လူစုချရွှေလားငွေလားဒေါ်လာလားအားမရသေးရင်ဝတ်တော့ကားတစ်စီးပါထည့်ပေးတယ်။လောက်မြတ်မှတ်ထားတော့ဟဲ့ဒုက္ခရဘာသာရင်နိဗ္ဗာန်ကိုရှုခနဲ့ရှုခနဲ့ရောက်သွားပြီသားအောင်ပြီ။ဝိပဿနာအလုပ်ပေးနဲ့အကျိုးပြတရား ။ဘာတရားလဲ။ဒီဒါကအလို့အဆုံးတရားခင်ဟကင်းနဲ့တွဲကြည့်လိုက်ယနေ့ရောက်ချက်ခေတ်သည်အေးဝိမုဒ္ဓိယကခေတ်ဝိမုဒ္ဓိယကခေတ်ဆိုတာမဘုံနိဗ္ဗာန်ကိုရနိုင်တဲ့ခေတ်ဒါကြောင့်မဟာဇိမောကိုဆုံးလို့ကတိပါဝေဘူးလည်းဒီဟာလာပြီတဲ့ရင်ခွေငါဓမ္မလူလာမုံလည်းတော့ရမြေချင်းတော့ရစသည်တဲ့ ကမ္မထာဌာနတွေမြောင်များစွာပေါ်လာကြ။ဒါဝိမု ക്തി ယုဂိခေမဘုနိဗ္ဗာန်ရနိုင်တဲ့ခေမို့ဘုန်းကြီးတို့တရားတော်မှာများရှိတာပေးတာနဲ့မရှိတာပေးတာဘယ်ဟာကောင်းအေးမရှိတာပေးတာကောင်းတယ်။အယောက်ဌာနတိတာသမထဆိုတာဗျမ်းမြရေးအပြည့်အ ਨੇ များတာကွာမယ်ရှိနေကြပြီ။ဝိပဿနာကနေတယ်။အဲဒါကြောင့် ဘုန်းကြီးတို့ဝိပဿနာတရားကိုဆက်လက်ပြီးတော့ဟောမှာဂိုင်းမနစ်ကတရားခြေခံပြကောက်ဆိုဒိဋ္ဌံစရနိဒိနောဝဘယာနောယာဝတ္တဝိဒမေတော်ဧတံတတေအဋိဋ္ဌေယယမမေတံဝိဟာရ မိရမဟုဘာတရားလဲဝိပဿနာအလုံးမေတရားပုထုဇဉ်ကနေပြီးသောတာပန်သဂရကအနာဂယနာပိစိကဗုဒ္ဓဖယားအထိဖြစ်နိုင်တဲ့အဲ့ဒါအလုံးတရားကမ္မထတရားလို့မှတ်ပါအဲ့ဒီမှာပြောတာဘာပြောလဲယာဝတာခြင်းမြတ်သောကာလပါလုံး

ထိုမေတ္တာရှိရှိသောမဟာတရိပဌာမှတ်တရားကိုအရိဋ္ဌေယဆွဲပြ၍ဆောက်တည်ထားရ၏ဝါအမှဆွဲ၍နေရ၏ဣရာဤသာသနာတော်မြတ်၌ဧတဝိဟာရံအရိလောနောရိကသာအချင်းကြလျောင်းထိုင်ရသောရှုမှပွား၍နေခြင်းကို နေခြင်းမျိုးကို ဓမ္မဝိဟာရမြတ်သောနေခြင်းထက်တညသောနေခြင်းကောင်းသောနေခြင်းဟူ၍ဘောရဏဖရာအစရှိသောပညာရှိသူတော်ကောင်းကြီးတို့ကအာဟုကထေတိထေရှာမသွေမင်ကြတော်မူကြလေကုန်သတည်းပါဘယမတနဲ့ဒါလူဒါလူဆိုပြီးပြီဦးလည်းမချနဲ့ ခဏခဏသတိကြတော့လားဥကြရင်လည်းတရားပွဲလည်းပြီးတော့ခေါင်းမူးလို့ဈေးယုံသွားလေမဟုတ်တဲ့လှုပ်တဲ့အိဗယ်မရှိမလုံနဲ့ခြေရာနဲ့ခြေရာမူအလကံခေါင်းကြီးတာပဲရှိတယ်။ကိုင်းတော်ပြီဒါမတင်ကတို့ပြောခဲ့ပြီအလုပ်ပြီးတရားတဲ့။ကိုင်းဆိုသွားရထိုင်လျောင်းလက်ပါပြောင်းကောင်းကောင်းမရွေးနေကြလေ။သို့သုံးပါ ဒီဒိဗေကသွားရင်လည်းရှုမှတ်ရရင်လည်းထိုင်ရင်လည်းအိပ်ရင်လည်းဒီအဲ့ဒါသွားသွားသမျှထိုင်ထိုင်သမျှရက်ရက်သမျှအိတ်အိတ်သမျှအဲ့ဒါရှုမှတ်ပါတဲ့ဒါပဲလားဆိုတော့ရှေ့တဆင့်တက်လိုက်နိုးဒီကစနိုးဒီကစအိတ်ချိန်ကြအိတ်ချိန်ကြဘောဓမြယုတ်နံရှုပါလေဘောဓမြယုတ်နံ သုံးခေါက်ဆိုတာအေးမြန်မာလိုအဲ့ဒီတန်ကြောင်းနဲ့အရိပဲပြည့်စုံပါတဲ့ ပါဠိတော်ကတော့ဘိရိကသုံးပုံကိုစွစွချုပ်ပြီးတော့မြတ်စွာဘုရားကအနှစ်ထုတ်တာဘုရုဇင်ကနေသောတာပန်နဂရကနာဂယနာပိစကဗုဒ္ဓဘုရားအကြည့်ဖြစ်နိုင်တာကိုတိုးကျင်းတဲ့လူရင်းကိုဟောထုတ်လိုက်ဘုရားမို့ဟောနိုင်ဘုန်းကြီးတို့ကကနကူဟောမှဆိုရင်လူရာလူပူတာပို့ဦးမှာမြတ်စွာဘုရားဉာဏ်တော်ကြီးကသိပြီးတော့ကြီးကျယ်တယ်ခိုင်းထားရောဒါအကျဉ်းစားသွားရတာ ਨੇ ဒီတော့ သွားသွားသမျှမပါဆိုတော့သွားတဲ့အခါမှာဘုန်းကြီးတို့တရားဓမ္မများတရားဘာကတာဝိပဿနာပြီးနိဝေသောဟောတိဝိပဿနာရှိမှတ်တယ်ရှိမှတ်တယ်ဆိုတာထင်ရှားရမရဘာကူမရတယ်လဲအဲတော့အရှုခံသည်ယုံနဲ့နာမဲဆိုတာဘုရားဘာသာနယ်ကသိထားရအရှုခံဟာဘာလဲဒီယုတ်တရားထင်ရှားရင်ယုတ်တရားရှုနာတရားထင်ရှားရင် အဲ့ဒါပဲအရှုခံဒီယုံနဲ့နာမယ်ယုံနဲ့တွဲရှုလို့တော့မရဘူးယုတ်တရားထင်ရှားပေါ်လွင်ယုတ်တရားရှုနန္တရားထင်ရှားပေါ်လွင်နန္တရားရှုအဲ့တော့အရှုခံဒီယုံနဲ့နာမယ်လို့ပြီးတော့သွားတဲ့အခါမှာဘာထင်ရှားတယ်ဆိုရင်ဘယ်ခြေတော့လမ်းညာခြေတော့လမ်းသွားနေတာဟာမျက်စိမြင်ရောတဘာဝရောထင်ရှားတယ်။ဒါကြောင့်ဘယ်ခြေတော်ကလေးလမ်းတော့ ခြေဘမိုးပေါ်မှာစိတ်ကလေးကခိုးစည်းတယ်လို့စိတ်ကလေးထားပြီးတော့ဘယ်လမ်းနဲ့ညာခြေတော်လေးလမ်းတော့ညာလမ်းနဲ့စိတ်ပဲမှာထားမလဲခြေဘမိုးပေါ်မှာထားမယ်ခြေပြားမသွားထားနဲ့ခပ်ပလိုက်လို့လွတ်သွားမယ်အောက်မထားနဲ့နင်းလိုက်လို့ပြားသွားဘနောက်မထားနဲ့ဘနောက်တို့လိမ့်ကြသွားအဲဒါကြောင့်ဘယ်ပေါ်ထားရမလဲဒီခြေဘမိုးပေါ်မှာထားရမယ်ဒါကြောင့်ဆိုလမ်းနဲ့အခါ နန္နေသာသေချာမရမည်ဆိုလိုက်အေးထောင်ပေါင်းကျင်လာတဲ့ပြိဿထဲကတယောက်အဲ့ဒီတရားကိုအာထုတ်ရင်ခွန်ကြီးတို့ဟောရကျုံ့နှပ်ဉာဏ်တဲ့ပုဂ္ဂိုလ်တွေပဲလို့နေနေဘာကြောင့်လဲဆိုတော့ဒါအရေးကြီးတယ် အဲ့တော့ဘယ်ဘက်ကပဲလှမ်းလိုက်ညာဘက်ကပဲလှမ်းလိုက်လှမ်းလိုက်လှမ်းတိုင်းလှမ်းတိုင်းတတိလေးနဲ့ကကကကပြီးတော့မှတ်သွားပါတဲ့ကောင်းပြီဒါကတော့ဘုန်းကြီးတို့ဗရမမူလာထမ်းယောဂီပေါ့နေရသုံးရရှိတော့လွယ်လာလွယ်လာတော့စိတ်ကလေးကဟိုပြည့်တီးပြည့်ရောက်ခြင်းတဲ့နေရာရောက်ရောက်ဘူးတဲ့နေရာတွေရောက်ဟိုပြုတ်ဒီပါပေါင်းတဲ့နေကြီးရောက်အဲ့တော့အဲ့ဒီစိတ်ကလေးမသွားနိုင်အောင် သူကြတော့တစ်ဖက်ကိုကြွတယ်ရှားတယ်ပြောကြည့်ညာဘက်မှာလည်းအေးအဲ့ဒီလိုနမနမကလေးမှာကြွတယ်ဆိုတော့မချမိဘူးချတာအောက်ကိုဣကနဲ့နင်းချလိုက်တာကြွတယ်ချတယ်ကြွတယ်ချတယ်အဲ့ဒါလည်းနေရသုံးရရှိတော့လွယ်သွားတယ်လွယ်သွားတော့စိတ်ကလေးကဟိုဒီခပ်ပေါ်ပေါ်လေးဆိုတော့သွားကြည့်ထွက်ချင်အဲ့ဒါမထွက်နိုင်အောင် ကြွတယ်လှမ်းတယ်ချတယ်လို့တလန်းကို၃ပိုင်းပိုင်းဘယ်နှပိုင်းပြောကြည့်ရအဲဟိုဘက်လည်းဒီတိုင်းနဲ့အဲ့ဒါသွားသမျှဘလောက်ခကြီးပဲသွားသွားတနာကြီးပဲသွားသွားအဲ့ဒါလေးတတိမလွတ်အောင်မှအမတ်စပုဂ္ဂိုလ်ကတော့မလွတ်အောင်ဆိုရင်လည်းလွတ်အောင်ပါမကျွမ်းသေးပဲကိုဒါပေမဲ့ဂိယူဆိုင်နဲ့မှတ်သွားပါမယ်အဲ့ဒါလည်းနေရာတစ်ဝဲရှိတော့လွယ်သွားတယ် ဒါကြောင့်ရှေ့ဓမ္မတို့တော့ကြွချင်းတယ်သူကတော့ချင်းဆိုတာစိတ်စိတ်ဆိုတာယဉ်ချိုက်ငင်ကြရမယ်ကြွချင်းတယ်ပြီးတော့မှကြွတယ်လားနဲချတယ်ကြွချင်းတယ်ကြွတယ်လားနဲချတယ်လေးမှဘယ်နှမှလဲပြောကြည့်ရဒါပြောပါကြွချင်းတယ်ဆိုတော့ယဉ်ချိုက်ကလေးကိုစိတ်ဆိုင်မှကြွတာလားနာချတာတော့ခြေထောက်ကလှုပ်လို့ခြေထောက်ကိုမှ အဲ့တော့အဲ့ဒီကြားတဲ့လည်းပဲပရိသတ်ရေသွားရင်မတ္တစိတ်ကလေးကဟိုးဒီဒီဒီဘုရဘလွင့်ချင်းလွင့်မှာပဲ။ဘာကြောင့်လဲဆိုတော့စိတ်ကရုပ်ကိုကြီးတို့တိုင်ကိုကပ်ပြီးတောက်ခတ်ထားလို့ရတာမျိုးမဟုတ်ဘူး။အဲ့တော့သွားနေတဲ့စိတ်ကလေးတွားလိုက်ရင်အဲ့ဒါကိုမိမိကခန္ဓာသတိစိတ်ဆိုင်ရ။ စိတ်တိုက်ထားတယ်ဟောငါတင်လေးကြီးကမ္မထာမကလွတ်ပြီးတော့ပြင်မဲ့ထွက်နေပါလားလို့သိရင်အဲ့ဒါကိုလွဲ့လဲလွဲ့လဲလွဲ့လဲလွဲ့လဲလွဲ့လဲသဘောငါမဆာလို့လွဲ့မယ်ဆိုငါမဆာလို့ပြန်မပြီးတော့မှမိမိမဆဲမကြွခြင်းနဲ့ကြွတယ်လမ်းနဲ့ချတယ်ဆက်မဒီလိုပဲလွဲ့တိုင်းပဲပြန်ပြန်မပြီးတော့မှမဆဲမကိုမပါ ကောင်းပြီဟိုဘက်ကြီးပဲဈေးညဝီရောက်သွားတော့ရှစ်သွားလို့မဖြစ်ဘူး ။အဲဒီနေရာပဲပြန်ခဲ့မယ်ဆိုတော့အဲ့ဒီနေရာဘာခြေတော်လေးစုံရရက်တယ်ရက်တယ်ရက်တယ်လို့မှတ်ရမယ်။အဲ့တော့ရေလေးခေါင်းမောကလောင်းချတော့ပြိတ္တဘယ်လိုနေတော့လွဲအောင်ပြောမှန်ရင်ရိုက်မှာ။ဘုန်းကြီးကအပူလည်းပါပါအောင် အေးလည်းပါပါအောင်။အေးဒါပဲဒါကြောင့်လွဲအောင်ပြောဖို့ကတော့သိကြပါလေ။ချဲကဏ္ဍတစ်ထောင်လွဲတာဆိုဘာနေနိုင်မှာလို့ခုကနှလုံးထဲတောင်လွဲသေးတာ အေးအဲ့ဒါရေလေးလောင်းချလိုက်တော့ဘယ်နဲ့နေတယ်အဲ့လိုပဲရက်တယ်ရက်တယ်ရက်တယ်စိတ်အစဉ်လေးကမိမိရဲ့မပြောလုံးလက်ပံလုံးကြီးများရက်နေတကယ်တော့အဲ့ဒါလေးစိတ်နဲ့မြင်အောင်ကြည့်ကျွေးနေရတဲ့ပွဲရက်တယ်ရက်တယ်ရက်တယ်ပြီးတော့မှလက်ကျင်တယ်လက်ကျင်တယ်ဟောဒါစိတ်မှုပဲမှတ်မလဲရင်ကြိုက်ပဲမှတ်မလဲငြိမ်းနေရမယ်ဒီချိန်ကြီးမလောက်ရသေးဘူး လက်ကျင်တယ်လက်ကျင်တယ်ပြီးတော့မှဗေရှိတော်ဝရိယလက်ရင်လက်တယ်ညာရှိတော်ဝရိယလက်တယ်ဆိုပြီးတော့လက်တိုင်းလက်တိုင်းလက်တယ်လက်တယ်လက်တယ်မှကိုသွားရဘက်မျက်နာတက်သွားတော့မှမျက်လုံးလေးဖွင့်ပြီးတော့ကြွရင်နဲ့ကြွတယ်လက်နဲ့ခြားတယ်ဓမ္မမို့ကြွတယ်လက်နဲ့ခြားတယ်ဓမ္မမို့ကြွတယ်ခြားတယ်ဓမ္မမို့ဘယ်ကနေညာလားနဲ့မိမိရဲ့တက်တော်တဲ့အမှတ်နဲ့မှတ်ဖို့ပါပဲမှန်ရလားအဲ့ဒါသွားဖို့မှမှတ်ဖို့အဲ့ဒီကြားထဲမှာတစုံတစ်ခု အနတ်ဆူဆူဝါဝါထင်းလိုက်ဇုံရနာနေနာနေနာနေလို့မှတ်အောင်အဲ့ဒီအနတ်ပြေပြောက်သွားတဲ့အခါမှာရှေ့ဆက်သွားအဲ့ဒီကြတဲ့အနတ်ဆူဆူဝါဝါယထာသာကာသာနေကြားလာရင်လည်းဇုံရကြားတယ်ကြားတယ်ကြားတယ်လို့မှတ်ပြီးတော့မှရှေ့ဆက်သွားထင်ရှားတာတော့ဘာမှစုမှတ်ရတမင်တကာတော့လောက်ကြံမမှတ်ရဘူးအလုံးနားလည်နိုင်ပါလေနော်အဲ့ဒါသွားတဲ့အခါမှတ်ဖို့ နောက်ရတဲ့အခါမှာဘုန်းကြီးတို့တဏှာဤနိုင်ဝတ်စသည်ရမယ်ဆိုရင်ပေါ့လေဘုန်းကြီးတို့ခမဲတော်ကြီးကြတော့၄နိုင်၄နိုင်ရမှတ်နိုင်သူကအရက်မှာအာမထားအဲ့ဒီရတဲ့အခါကျတော့နောက်ကတိုင်နိုင်ဟန်တကားတစ်ပင်မိရောင်ကလေးပြီးပါလေမိတော့မမိရဘူးချောင်းတော့မလာဘူးကွာထားအကယ်၍ရှင်ရင်မိုက်ရင်လည်းမတကားလို့လဲသွားရင် ကိုယ်အန္တရာယ်မရှိဘူးနောက်ကတိုင်းနေနာယံတွေကခန္ဓာဒါကြောင့်မိအောင်ဝင်လေးပြပြီးတော့မှရက်တယ်ရက်တယ်အဲ့ဒီရက်တော့မှလည်းပဲလေရှုလို့ဖောင်းလေထုတ်လို့ပိန်းဆိုတဲ့ထင်ရှားတာလေးတွေရှိရင်မဖို့ပဲမှန်ရလားအတန်ကြားရင်ဘယ်နဲ့မှမလဲဘယ်ကိုမှမလဲနာကိုမှနားကနှာခေါင်းကနားကြားတာမဟုတ်ကြားတာနားကပဲကြားတယ် အေးအဲ့ဒါလေးတွေသတိထားခုခေတ်ယောဂီတွေကမှတ်တယ်မှတ်တယ်မှတ်တယ်ကပြောတာဘယ်မှတ်တော့ဆိုတော့ပြောကုန်ပြောနိုင်တော့ပါဇက်ဆိုဆိုနေကြတယ်ဒါကြောင့်သမင်ကိုများနဲ့ပြည့်ရင်ဖြိမှသမင်လည်းရများလည်းရလွဲသွားရင်သမင်လည်းရှုံများလည်းရှုံတယ်ဒါကြောင့်ရှုကအာယုံဘာဘူးပဲမှတ်မှာအဲတိတိကျကျရှိမှထောမကကုသိုလ်ရတယ်ဝိပဿနာဉာဏ်ဖြစ်တယ်ဒါကဆိုနေုံညနဲ့မရဘူးမှန်ရလား ခိုင်ရှိစီပေါ့ဗျာအဲ့လိုရတ်တော့မှလည်းပဲရတ်ချင်းဣရိယာပုဂ္ဂိုလ်ခကြဲကြဲလေးထားပြီးတော့မှအဲ့ဒါပထမတော့ရတ်တယ်ရတ်တယ်နောက်ကြတော့ဘောင်းတယ်ပိန်တယ်ရတ်တယ်စသည်ပေါ့အတန်ကြတော့လဲနားကိုစိတ်စိတ်ကြားတယ်ကြားတယ်အစုံရအနနိုင်နဲ့နာနေနာနေဟောဖြစ်ပေါ်လာသမျှတော့မှသူပြောက်သွားရင်ရက်တယ်ရက်တယ်ရက်တယ်ပြေတိုင်းကအမှတ်ကိုပြန်မှအလုံးနားလဲပါတယ်နော် အဲ့ဒီရတုံးရစိတ်ကလေးကမလွင့်ပေဘူးလားလွင့်ရင်ဘယ်နဲ့မှမလဲလွင့်နေလွင့်နေလွင့်နေသူကြတော့ရင်ချိုက်မှရစိတ်ဆိုတာရင်ချိုက်မှနေဟောင်းနာကဘိုက်ကဖြစ်လို့ဘိုက်ကုန်မှကြာရနာကဖြစ်လို့နာကုန်မှနာနာနှကောင်ကဖြစ်လို့နှကောင်ကုန်မှစားရတော့တာပါးစပ်ကဖြစ်လို့ပါးစပ်မှရသလိုအေးအဲ့တော့ စိတ်ကရင်ချိုင်းမှနေလို့ရင်ချိုင်းကိုမှတ်ရသည်ပြင်းတာလဲစိတ်ပြောတာလဲစိတ်လူအိမ်ညိုချင်တာစိတ်ရင်းကျင်ငယ်ဆွညင်တာစိတ်အဲ့ဒီစိတ်ကလေးတွေထင်ရှားလိုက်လဲဝုချင်တယ်ဝုချင်တယ်ဝုချင်တယ်ဒါမှမဟုတ်ဆွညင်တယ်ဆွညင်တယ်ဆွညင်တယ်အဲ့လိုလေးတွေမှတ်မှတ်သွားရမှာပါပဲကောင်းပြီကိုရတဲ့နေများကိုရပြီးတော့ဟာငါတော့ရတာခြေလုံးတောင်းသွားပြီနာသွားပြီအဲ့ဒီဝေဒနာလေးကိုလည်းမှတ်လို့ရတယ် ခဏအောက်ကပူနေရင်အဲ့ရဖြာစာလေးလက်ညှိုးလေးနဲ့ထလိုက်တကယ်လို့ပူတယ်ပူတယ်ပူတယ်စိတ်ကလေးပုတ်ပုတ်မှပြောင်းဖို့မတ်တာမဟုတ်ဘူးကုသိုလ်ရဖို့မတ်တာဘာဖြစ်ဖို့မတ်တယ်အဲကုသိုလ်ကဓမ္မတကုသိုလ်ရမယ်ဆမဆကုသိုလ်ရမယ်ဒါဖြင့်ပရိသတ်အမတ်တရားမှတ်ရင်အဲကုသိုလ်တရားရမယ်အဲ့ဒါလေးလက်လက်မလို့ရှိနေဓမ္မတကုသိုလ်ဆမ မတ်လေဟာအေးအဲ့ဒါလေးနဲ့မမေ့နဲ့ဘိုက်ရှိသေးအဲ့တော့ဝေဒနာကိုအတတ်နိုင်ဆုံးဒီအပြင်မှတ်ရချက်ချင်းနဲ့နားလဲဆိုပြီးတော့ဖြုတ်မပြစ်လိုက်နဲ့ဖြုတ်ပြစ်လိုက်ဒုက္ခဝေဒနာပဲထင်တော့မလဲအေးတပင်မွေးရင်သာချားစားရင်ဖြစ်သွားမှာပေါ့အဲ့တော့ဘုန်းကြီးတို့အိရှင်မမြတ်အဲကစိုးရွက်တွေဟာလားဘူးရွက်တွေချမောင်ရွက်တွေဈေးရဝယ်လာတော့မတင်ဘူးလားဘာနဲ့တင်တော့ အဲတခါတည်းစိတ်လို့မရတော့လွတ်ပြစ်သလားဘယ်နှခါလောက်စိတ်တော့ဟမ်အေးနှခါသုံးခါလောက်စိတ်တယ်စိတ်လုံးမှမရရင်ဒီအယူရစ်မင်းမနုမနတော့ဘူးလွတ်ပြစ်တယ်အမှုလည်းမိမိကဝေဒနာတခါတွေ့ရင် အမတ်အစိတ်လောက်မှမရဘူးပြင်လဲရကိုရှုံးပြီနောက်တခါဝေဒနာတွေ့အမတ်90အေးအမတ်အစိတ်ဆိုတာတမနစ်တောင်မပြည့်သေးဘူးတမနစ်မှာမတ်စိတ်ပေါင်း3000ချီရ ဒီတမဏိလေးမှဒီဟာလေးကိုသိမခံနိုင်ရင်တကယ်အဆိုးရောကလာကြီးဘယ်လိုလုပ်သိခံနိုင်တော့မှာအဲ့ဒါလေးကိုလည်းကိုယ်ပါကိုဆင်းရင်ပြီးတော့ရှုမှရမယ်မှန်ရလားဝေဒနာတွေ့တွေ့ရင်မပြောင်းရှုလိုက်ပါနဲ့အတ္တနာညနာရင်နာတဲ့နေရာလေးစိတ်သက်ပြီးနာတယ်နာတယ်နာတယ်နာတယ်ပေါ့မှန်ရလားအဲ့ဒါလေးလည်း အတုဝိဆိုင်မှတယ်ကြာတော့မှတ်ပါများလာတဲ့အခါကျတော့နေလားရဲ့ဝေဒနာငါလားရဲ့ယောဂီဆိုပြီးတော့ဟောဟိုဟာဝေဒနာကိုမယူမထားတော့ဘဲနဲ့ပေါ်ရဖြစ်တဲ့ယုံနာကိုတက်တက်တာတာလေးရှုမှတ်သွားတယ်မယုံရင်အာထုတ်ကြည့်ပါဒါပဲကောင်းပြီအဲ့ဒါဘုန်းကြီးတို့ရက်တုံးကိုမှတ်ပုံပေါ့မခန္ဓာလုံးတော့ပြင်မှာပေါ့နောက်ရတ္တာကြာသွားတော့ဈဉ္ညာသွားရင်သွားမယ်ထိုင်ရင်ထိုင်မယ်အိတ်ချင်းအိမ်မှာမယ်ပေါ့ဘယ်လိုပဲကြိုက်ကြိုက်မှတ်ပေါ့ အဲ့တော့အခုသွားတာပြီးပြီရတာပြီးပြီဟလားထိုင်တာကြံနေတယ်ထိုင်တဲ့အခါကျတော့ပုံမွန်ရင်ယုံလေးပေါ့အဲ့ဒါရောက်ကြထိုင်မင်းမထိုင်ကိုကြိုက်တယ်လို့ထိုင်ကြာကြည့်သွားထိုင်နိုင်မှုရေးကြည့်တယ်အဲ့တော့လေရှုလဲတဲ့ကာမမင်္ဂလိဖောင်းလေတုပ်တဲ့ကာမမင်္ဂလိပိန်အဲ့ဒါဟာအလုံးအတွက်အထင်ရှားဆုံးပဲအဲကြောင့်ဖောင်းတယ်ပိန်တယ်ဖောင်းဝက်ကလေးမှာဖောင်းတယ်ပိန်ကလေးမှာပိန်တယ် စိတ်ကလေးလွဲ့တော့ဘယ်လိုမှတ်မယ်လွဲ့နေလွဲ့နေအဲအတန်လေးကြားရင်ဘယ်လိုမှတ်မယ်ဘယ်ကိုမှတ်မလဲဟုတ်ပြီတစုံလျာအနတ်နိုင်ရင်ရောနာလေနာလေဘယ်ကိုမှမလဲဟုတ်ပြီတစုံလျာစားစားစားရင်ရောစားတယ်စားတယ်ဘယ်ကိုမှမလဲပါဇက်ကိုမှမယ်မျိုးတော့လက်ချောင်းကိုမှမယ်သူ့အလေးနဲ့သူ့ရှိတရားလေးရဲ့ဘာမှမခက်ပါဘူး အေးမမများတဲ့အခါကျတော့အထာမှန်သွားတယ်အထာမှန်သွားတော့တို့တက်ပလိုက်တို့ဘာလို့ကြည့်ပါလားအာကွေကွန်ပျူတာတို့သူရဲ့လက်အထာမှန်တဲ့အခါတော့တော့တော့နဲ့နေတာဒီအဲ့ဒါတောင်ဖြစ်သေးတာပဲဒါဘာကြောင့်မဖြစ်ရမလဲမလုံလို့မဖြစ်တာပဲလုံရင်ဖြစ်ပါလေဒါကြောင့်မဖြစ်နိုင်သေးသေးတာရှိတယ်မဖြစ်နိုင်တာလို့ရှိဘူးမရှိဘူးလေဒါမဖြစ်နိုင်သေးဆိုတာမကြွငင်တာဟုတ်တယ်မဖြစ်နိုင်သေးဘူး နောက်ကျွမ်းသွားတော့ဖြစ်နိုင်တာကြီးပဲမဖြစ်နိုင်တာလည်းဘာမှရှိဘူးအဲ့လိုဇွဲတတ်လိလေးလည်းထားရတယ်ရှိတော့က၄နှစ်သား15ရက်သားလေးရဟန္တာဖြစ်9နှစ်သားသမီးလေးရဟန္တာဖြစ်တာဒုနဲ့ဒေ9နှစ်သားသမီးလေးတွေဆိုတော့အများကြီးပဲဟေးဒါကြောင့်ငယ်ရွယ်သူများတောင်မှဒီလိုရနိုင်သေးရင်မိမိတို့ကြည်ရတဲ့လူများမှာဘယ်မရနိုင်မဲနေမှာလဲမလုံလို့သာမရမယ်အထုတ်ရင် အေးရမယ်လို့အဲ့ဒီဆွဲလေးလေးထားရအဲ့တော့ထိုင်တဲ့အခါမှာဖောင်းပင်ကိုဘုံထားမယ်မတော်ကားများသွားစရာမရှိတော့ဘယ်ထားတော့ကိုတောင်းနဲ့သွားစရာရှိရင်သွားမယ်အရှိန်တော်တောင်းမြောင်းလေးကတဏီကုံကတဏီကုံသွားမှာပဲသွားစရာမရှိကိုတောင်းနဲ့ဆိုတာလို့ဖောင်းပင်ဆိုတာကိုတောင်းနဲ့တူတယ်တခြားမှတ်စရာမရှိရင်ဘာမှုပင်မှုပဲဥတ္တမ တခြားပူရနာရထုံနာจิตနာကိတာခေရယာရယနာလိရတိနာချတ္တပိတာဖြစ်ဖြစ်တဲ့နေရာမှာပြောင်းရင်လည်းအောင်ပြီးပြန်ကောက်မပြောင်းလေးလို့မတတ်နိုင်ရင်ခုနကတခါမှအစိတ်ဒုတိယမှ90တတိယ95စတုထအကျင့်ဝေဒနာတွေ့ရအမှန်ပေါင်း100အဲ့လိုမှတ်ရင်တနေ့တလားပကံဘယ်မှာပြေဘူးရောင်းနာအခုလည်းဒီတိုင်းပဲဒီလိုသာမှတ်မယ်ဆိုရင်ဘာနေနိုင်ပါလဲ သူ့ရဲ့သဘာဝအမှန်မြင်လာတော့မှာမို့ဇွဲရှိဖို့လိုတယ်ဘာလိုတယ်အေးဇွဲရှိဖို့လိုတယ်အဲ့တော့စိတ်ကူးလေးနဲ့မျောသွားတာရှိတယ်အဲ့ဒါလေးမမျောအောင်အဲဖောင်းနဲ့ပိန်နဲ့ထိုင်နဲ့သူကြတော့သုံးမှဆွဲပိတ်လိုက်ရလေများတိုက်တော့တကားလေးပိတ်လိုက်အိုက်တဲ့အခါတကားလေးဖွင့်လိုက်တယ်လို့ပေါ့ဒီအဲ့တော့ဖောင်းနဲ့ပိန်နဲ့ထိုင်နဲ့သုံးမှတွဲလို့မောရင်အထိုင်ဖြုတ်လိုက်ဖောင်းနဲ့ပိန်နဲ့ဖောင်းနဲ့ပိန်နဲ့ဟော စိတ်လေးလွှဲလာတော့ဘောင်းနဲ့ပိန်နဲ့ထိုင်နဲ့ဒါနဲ့လွှဲနေတယ်ဆိုရင်ခန္ဓာကိုယ်မှာထိုင်တဲ့အခါထိတာဟောဘုန်းကြီးတို့ရောက်ချင်တိုင်းဆိုခြေမျက်စိနှစ်ထိရှိဒီဟာဘုန်းကြီးတို့လက်နဲ့ဒူးနဲ့ကနှစ်ထိရှိအေးဒူးနဲ့ကတော့မတူကွာနေနောက်တင်မကနှစ်ထိဘောင်း6ထိဘယ်နှစ်ထိလဲအဲတဏှာတဏှာမတ်တရား90ထိတယ်ထိတယ်ထိတယ်မရသေးတဲ့စာအခေါက်ခေါက်ခါခါ ကျက်ရပြီဒီမှာနောက်တစ်ပုတ်ပြောင်းတယ်လို့ပဲအဲလိုနောက်တနေရာပြောင်းပြီးနောက်ကြတော့ဟောဖောင်းနဲ့ပိန်နဲ့တိုင်းနဲ့ထီတယ်ဖောင်းနဲ့ပိန်နဲ့တိုင်းနဲ့ထီတယ်ဆက်လက်သွားရင်ပါပဲနားလဲနိုင်မလားဒီအဲ့ဒါလေးတွေပဲဒီလိုဒီလိုနဲ့မှတ်သွားတော့သူညာနိုင်သူပေါ့ဘာကြောင့်လို့ခဏိမူချိုဟန်နေပြီးတော့တက္ကသိုလ်အထိကကဏ္ဍဟာ1နဲ့3လေးဒါပါပဲဒုပရိသမှန်ရလား ဒါပေမဲ့မူလတန်းအလယ်တန်းအရာအထက်တန်းတပြည့်ပြည့်ကဏ္ဍနေရာတီရင်းနဲ့မြင့်မားသွားတယ်လို့အခုလို့ရှုမှတ်ရင်ကပဲသူ့ဝိပဿနာညာဟာမြင့်မားသွားမှာပါကဏ္ဍကတော့ဒီတင်းနေသုံးလေးပဲသဘောပေါက်နိုင်မလားအဲ့ဒါကြိုးစားပြီးတော့မှတ်ဖို့ပဲအေးအဲ့ဒါရောက်ဒါထိုင်လို့မှနောက်အိတ်တဲ့အခါမှတ်ပုံအိတ်တဲ့အခါကျတော့ဟုတ်လားကွာအိယာတိဘယ်နာနေညာလာနေသွားမယ် ရတ်တော့ရတ်တယ်ထိုင်တော့ထိုင်တယ်အားတကားလည်းဟောင်းဟောင်းမိုင်းလေးလက်ချတော့လဲတယ်လဲတယ်အမအိတ်တယ်အိတ်တယ်အိတ်တယ်ဟောခေါင်းနဲ့ခေါင်းနဲ့ထိသွားပြီးကိုကြိုက်တဲ့ပုံစံဖြစ်အောင်ပြင်တော့ပြင်တယ်ပြင်ပြီးရင်သူ့မှာငြိမ်နေတဲ့အတွက်တောင်ရဖောင်းတာပိန်တာဟာလေရှုလို့ဖောင်းလေထုံးလို့ပိန်အဲ့ဒါထင်ရှားအဲ့ရနေပြီးတော့ခေါင်းကအထိကြတော့ကပလက်အိတ်တဲ့ပုဂ္ဂိုလ်များဟောဒီနောက်ရှိတဲ့ ဘောင်းနဲ့တတိလက်ပြင်းနှစ်ဖက်နှစ်တိတရောင်းနှစ်ဖက်နှစ်တိဘိုက်ပေါ်လက်တရင်တတိပြမနှစ်ဖက်နှစ်တိခြေပွားခြေပနောက်နှစ်ဖက်နှစ်တိပလက်အိတ်သူများအတွက်အထိ10နေရာအထိဘယ်နှနေရာအင်း10နေရာသင်စားအဲ့ဒါလေးတွေမှတ်သွားဖို့ပဲတဏှာတဏှာကိုတော့တရားကုသမကြည်ပြီးစမနောက်တဏှာမှနောက်တဏှာမှမသိမချင်းမှတ်ရမှာပဲမှန်ရလားအေးအဲ့ဒါပဲအဲ့ဒါလေးတွေသူ့ဘာသူပြောရင်လည်းချင်းပြောသွား အိတ်မပြောအောင်မှတ်တာမဟုတ်ဘူးအိတ်မပြောခင်မှတ်တာဘယ်လိုပါလဲအေးအိတ်မပြောခင်မှတ်တာအိတ်ပြောတော့သူ့ဘာသူမှတရားလေးနဲ့အိတ်ရောသွားနိုးရတဲ့ကနိုးတယ်နိုးတယ်ညင်တဲ့ကိုစိတ်ဆိုင်အဲ့ဒီကနေပြအဲမိမိအပေါ်ပိုင်းလေးထားတော့ထားတယ်ထားတယ်ဒါလည်းပဲအဲသမီးလေးပါလိပြင်းတော့ပြင်းတယ်လုံကြီးအိတ်ကြီးပြင်းတော့ပြင်းတယ်ထားတယ်ထားတယ်ထားတယ်ပြပြဟာတော့ရီချူတာမျက်နှာသစ်တာအကုန်လုံးအကုန်လုံးတပြေးတပြေးမှတ်မှတ်မှတ်မှတ်သွားอยู่မှာပဲ မှန်ရလားအေးအဲ့ဒါအဲ့တော့မှတ်ရရဲ့အကျိုးတရားလေးတွေကတော့အများကြီးပဲပြိတရေအဲ့တော့ဆိုကြည့်ရအာယုံမိအောင်စိတ်ဆောင်မပါကြီးဘုတ္တမမချတူစွာရှုပါများတော့ဓတ္တပေါ်လာတတ္ထာကျွ ဓမ္မပြိုစရာသွားတာပဲမမရတာပဲမမထိုင်တာပဲမမအိတ်တာပဲမမနောက်ကျတော့ဇမင်တွန်းကောင်းကြီးတွေလည်းဒါမှတ်သွားယူမယ်မှတ်တာဘာမှမခဲ့အခုဘာမှမပါဘူးဒါပေမဲ့ရင်လည်းဖီးတယ်ဖီးတယ်ဖီးတယ်မြောက်တယ်ဖီးတယ်ဖီးတယ်ဖီးတယ်ဒီဆိုင်တွေလည်းစိုက်တယ်ရစ်တယ်လည်းရစ်တယ်ရစ်တယ်ညက်တယ်ဒါပဲဘုန်းကြီးတို့ကနှစ်ခုနှစ်ခုပြောနေရလို့ယောဂီရတော့သူပြုတ်လို့တဲ့ဘောအသာလေးအမကလေးကကတ်သွားဖို့ပဲ အစိုးဝိတော်လည်းလုံယူတော်လည်းဝတ်တယ်ဝတ်တယ်ဝတ်တယ်မပြီးမချင်းပေါ့ဘိယဝိတော်လည်းပဲလက်ဆိုတော့ရှူတယ်အောက်ချတော့ချတယ်ဘက်ကရှူတယ်ညင်လေးရှိတော့ရှိတယ်ချယ်ရီတတ်တော့တတ်တယ်တတ်တယ်တတ်တယ်ဒါပဲပြောရတာလွယ်လုံးလုံးတော့ခက်တယ်ဟေးဒါပေမဲ့လုတ်ဖြစ်ဖို့တော့မလွယ်ဘူးအပြောကလွယ်သလောက်အလုတ်ခက်တာဟောဒီပฏิပတ်ပဲဟေးအပြောလွယ်တယ်အလုတ်ခက်တယ်ဟော အလုတ်ခက်တယ်အပြောမလွယ်တာ ပရိယတ်တိပရိယတ်တိကဘာလို့ဆိုတော့ကြက်ထားစီကြက်ထားတာပဲဒုပိဒတန်မို့ပြီလူတိုင်းတော့မရဘူးလားအရိပ်ပဲပြောပါဆိုရင်ဆယ်ယောက်ပြရမပြောနိုင်ဘုရားရှိခိုးလို့တာမင်ညာပဲပြောနိုင်တယ်ဘယ်ဘုရားကြီးရှိခိုးတာလို့ဘယ်လိုဘယ်လိုလဲဆိုဘယ်မှမပြောနိုင်တော့အဲ့တော့သူကအလုံးမကက်ဘူးဒါကလည်းကြက်ဆိုကြက်ထားတယ်ဒါပေမဲ့အသိခက်ဟောဒီပฏิပါကြတော့အလုံးခက်တယ်အသိမခက်ဘူး အလုတ်ကကိုတော့သွားကောင်းတယ်ပိန်နေကြွတယ်လမ်းနဲ့အမလွယ်လိုက်တာဒါပေမဲ့တကင်းမှတ်ကြည့်အဲ့ဒီကြမှာချွေးပြန်လာခိုင်းရှိပါစေတော့တဲ့အဲ့ဒါလွယ်တယ်လို့တော့ဘယ်အလုံးမျိုးမှအထင်မသေးပါဘူး။အေးကိုကကြီးကြီးကျယ်ကျယ်လေးနဲ့စိတ်ဓာတ်ခိုင်ခိုင်မာမာထားဖို့လိုတယ်။သို့အာယုံမိအောင်စိတ်ဆောင်မပ်ပါ။ជីវောတမမချတူစွာ ရှုပါများတော့ဓမ္မပေါ်လာတရားကြွဓမ္မပြောတရားဒီဖောင်းတဲ့ပြင်ဝါမိုက်အာယုပိန်တဲ့ပြင်ဝါမိုက်အာယုခဏတဲ့ပြင်မရှိတော့အာယုညာလားနဲ့ပြင်ညာရှိတော့အာယုရတဲ့ပြင်တဘုံလုံးစမ်းစမ်းမှမှအိတ်တဲ့ပြင်တဘုံလုံးတုံးလုံးပဲလေအဲ့ဒီအမူအရာလေးဒီပရမစိတ်နဲ့မြင်အောင်ကြည့်ပရမပညာထင်အောင်ပါ ပြဉ္ညာမထင်မဲပရမတ်ထင်လို့မရအဲ့ဒါလူတွေကအခုမှမူရိုကြောင့်မတရားသူတက္ကသိုလ်ကဝင်ရင်လားအာဖောင်းမင်းပြဉ္ညာကြီးပဲဘာညာနဲ့အရကနားမလဲတိုင်းပြောနေတယ်ပြဉ္ညာမရှိပဲဘယ်တော့မှပရမတ်နေလို့မရအဲ့ဒီပြဉ္ညာခဏခြေမပရမတ်ဆိုတာမှတ်လို့ရဟောဒီဟောဒီဘုန်းကြီးတို့ဒါတရားပြင်လဲရချောမွေပြောင်းနေတာသူဟာအပွေးအခွန်အကောက်ဆိုတဲ့ အခောက်ရှိတဲ့တစ်ပင်ကြီးကဖြစ်တာအဲရတစ်ပင်ကြီးလဲလိုက်ရင်တော့လေဒီလိုချောင်းမွေပြောင်းလဲတဲ့လက်ရန်ဖြစ်လာမလားကြိုက်တဲ့ဆိုင်ကိုဖြတ်ရေပေါ်အချမ်းနဲ့အနုနဲ့ထိုးကောဖာအချမ်းလူနဲ့စားစီးနဲ့တုပ်အချိန်ချင်းလုံးမှဟောဒီနဲ့ဒီလူရနိုင်ွေးတယ်လှပတဲ့ပြောင်းရှင်တဲ့ဟာဖြစ်လာတယ်လို့ပရမအဲ့ဒါရုပ်ချမ်းတွေပါလေရှုရှုလို့တဖြည်းဖြည်းရုပ်ချမ်းတွေပြောင်းပြီးတော့မှနောက်တနည်းပြောရင်မိမသားများတို့ ပဲမုံတို့မုံမုံတို့ရှင်းညာအဲ့တော့ဘောင်းစုံလေးကနေထက်ထက်ပြီးတော့မွေးလိုက်သေးတယ်မွေးလိုက်ပြီးတော့သဘောနဲ့ဝိုင်းအပေါ်ကအကျန်းနေလက်ကုန်းနဲ့ယူထက်ဒါတကားမွေးမွေးပြီးတော့အဲ့လိုလက်ကုန်းနဲ့မယူနိုင်တဲ့ဟာကြတော့တစ်ဖက်ကဆောင်းဆိုပြပြပြပြပြပြနဲ့ခါချခါချတော့အကျန်းလေးတွေလေးလေးတွေသွားတော့သဘောထဲမှာ မုံမုံအမှုလေးတွေမကြံဘူးလားအဲ့ဒီလိုပဲရှိပါတဲ့ကပရမရုပ်အကျန်းနေမြင်ရမှာမမြင်လို့မရဘူး ရှုရများတော့မှတန်တံပညာဒိယဆိုတာတွေပြောက်ပြီးတော့သဘောမြသဘောမြသူသိလာမယ်အဲ့ဒါကိုခုကဘောင်းမင်းပညာကြီးကဘုရားမောပါဘူးဆိုတော့တော်တော်ပြောရခက်တာတွေပဲအလကားညင်းပတ္တနာလုပ်နေကြအလုံးမလုပ်ဖက်နဲ့ကိုက်တော်ပါပြီဗျာဒါကြောင့်အာယုံမိအောင်စိတ်ဆောင်မပါကြည်ဖို့သမမချသူစွာရှုအများတော့ ဓာကပေါ်လာတရားကြွဓမ္မပြိုစရာဤတို့ကြီးအိုတလုံးအသုံးမကျတော့မိုးရွာနေပြီလေပြစ်တာမိုးကရွာလီကတိုက်အဲ့တော့မိုးရွာတော့စိုးလေတိုင်းတော့အမုံထားတော့ကြီးအိုကြီးကြီးတက်နောက်ကြတော့ဒီကြီးကိုအသုံးဝင်လာတဲ့အခါဗရာဆိုဓမ္မမုံမကြီးလေးနဲ့အုံဒီမုံနဲ့မပွတ်တတ်ရဘူးလား ပွတ်တိုက်တော့ကမိလသတို့ပိုက်ရဲ့ဒီသာသာယာယာလေးနဲ့ရပါမလားလက်ဖက်ပေါက်ပေါက်ဦးနဲ့လက်ဒီနှစ်ခုရှိတယ်ပြန်ဘာများပေါက်ချင်ရတယ်ငေါ့နေလို့လက်ဖက်ပေါက်ပေါက်အေးဦးပဲပေါက်ပေါက်အဆိုင်ပြီးတော့မှပွတ်တိုက်ရအဲ့လိုပုတ်လိုက်တဲ့အခါကြီးထွက်လာရည်လေးနဲ့ပတ်လိုက်တော့အာဒီနီယာပြောင်းပြီးဟိုမပြောင်းတဲ့နေရာအာသက်ပြီးတော့ပုတ်လိုက် ကြည်ထွက်လာရင်းနဲ့ပဲပြောင်းသွားပြီးဟိုကြံတဲ့နေရာမလဲကြာတော့ပွန့်ပန်များတော့ကြီးအိုးကြီးကြီးပြောင်းအယောင်ထွက်နေတော့အရှိချင်းလာအခုလည်းဒီတိုင်းပဲဘရမဘာမှုပဲမှုကြမှုလားမှုတွေမှတ်နေတာသာနာပညာတရားထင်းကိုထင်းအောင်ပဲဒါပေမဲ့လို့ရှုပါများတဲ့အခါကျတော့အဲ့ဒီပညာသာနာတရားတွေပြောင်းပြီးတော့မှရိတ်ကနဲ့ရိတ်ကနဲ့သဘောလေးညသဘောလေးပဲကြွတယ်လှမ်းတယ်ချတယ်ကြွတယ်ပြင်လေးကနဲ့ဒါပဲ လေးတာအဖြူလားအမဲလားလို့ပြောလို့ရဖို့မရဘူးသဘောပဲမဟုတ်လားလှမ်းရင်ရွေ့တယ်နဲ့ရွေ့သွားတာအဖြူလားမဲလားပြောလို့ရရလားသဘောပဲချလိုက်ရင်ဣတယ်နဲ့ဒါပဲအေးနောက်ကြမှာသူ့ဟာသူအဲ့ဒီကြတော့သန္တာပညာတရားတွေပါပြီးတော့သဘောမြသဘောမြသိလာလိမ့်မယ်တဲ့ဆိုအာယုံမိအောင်စိတ်ဆောင်မပါជីវတမမချတူစွာ ရှုပါများတော့ကလာမောလာတရားကြွဓမ္မပြောစရာအေးရှိသူတော်ကောင်းကြီးများတော်ရမြန်ရွယ်မှာအဖော်မဲ့တယောက်တည်းပြောတယ်ဆိုတော့အဲ့ဒီအလုံးနဲ့ပြောတာဘာနဲ့ပြောတာလဲအေးအဲ့ဒီဝိပဿနာအလုံးနဲ့အရှိယုံနာတရားတွေကိုအတိနဲ့ကိုင်းလို့အချိန်ကုန်လို့ဘုံမမသိဘူးဆာယမလွှဲရမမောရမပါမမသိဘူး အဲ့လိုနဲ့သူတို့ဟာဓမ္မတဘုဓမ္မတဘုသုံးမသုံးမလေးမလေးကိုရပြီးတော့အငိမ့်ထယူတော်မူသွားကြတာမှန်ရလားအေးအဲ့ဒါလေးလည်းတို့ပြိတ္တာရှိတယ်တို့တရားတော်မှပြီအခုအင်္ဂါဘဆွမ်းလွန်သိမ့်ပေါ့အဲတနည်းလာဘဆွမ်းလွန်သိကြီးကျယ်တာဒါလေးမှားတယ်များငါ့ကြိုက်တာပြောမှဟာတော့ဘယ်ရောက်သွားမှမသိပါဘူးသူတို့ဝိလုထာနဲ့ဟမ် အေးအဲ့ဒီရဲ့တနည်းလာဘဆွမ်းလောင်းသင်းပေါ့နော်အဲ့ဒီဆွမ်းလောင်းသင်းဟာဒီတိုင်းလေးနဲ့ပြည့်ပြည့်ပြည့်ရလေးလို့လို့ရပါမလားဟာတန်ခါဘုံကိုယုံကြည်ရတယ်တန်ခါဘုံကိုယုံကြည်ပြီးတော့တန်ခါဆိုတာအာကိုယ်တိုင်းလက်ထွန်းခြင်းကုံသွဲခြင်းချက်ချင်းပြုတ်ခြင်းမလုပ်ရသွားတရားဇာပိဇာပိနဲ့တရားဒီနှစ်ခုပဲအဲ့တော့ဩဒါဒုဒကာရမများတာဝန် သူတို့ကသာမီဒီပူဇာဘုရားဟောဒီမပြောင်းမပြအောင်ဆောင်ရပฏิပတ်တရားလေးကြည်နိကြံလေးလည်းမပြောင်းမပြအောင်ဆောင်တို့ကသင်္ကန်းဆွမ်းကြောင်းရှိပစ္စည်းလေးပါးနဲ့ထောက်ပေးရအဲ့တော့ဝရိယထားပြီးတော့မှအဲ့ဒါကိုပြုလုပ်မှသာရင်တန်ဃာတော်တွေမြတ်တာပဲတို့မှမဟုတ်တန်ဃာတော်တွေအေးအေးဆေးဆေးစာသင်နိုင်မလားအဲကမ္မထာရရရောအထုတ်နိုင်မလားအေးအေးအဲ့ဒါဘယ်တော့ကျိုးများတော့အဲ့ဒီစိတ်ကရှိရ ပြီးတော့ဒီတန်ခါဆိုတာလည်းပဲမြတ်စွာဘုရားအားကိုးတော်မူတဲ့တန်ခါဆိုတာဘာလဲလဲဒီမြတ်စွာဘုရားအားကိုးတော်မူတဲ့ဆိုတန်ခါဆွမ်းအားမြတ်ဖယားအထယုံကြည်သည်ဘုရားကဘယ်သူအားကိုယုံသူလေးလေးချင်းကဘာတို့မေးပါရမီဖြစ်သူတဏ္ဍာဘုရားဖြစ်လာလို့ တန်ခါမရှိရင်45နှစ်နဲ့ဒီသာသနာမြုပ်ွယ်သွားမယ်။ယနေ့2550အထိကြားလာတာဘယ်သူတွေဆောင်ရလဲ။ပြောတော့သူရတ္တိဆိုဒီအဲ့ဒါတွေပဲဘုန်းကြီးခြေတာမဟုတ်ပါဘူးရအိမ်ကမိမတင်ထားတဲ့ဘုရားရှင်မောတွေ့တော့ငါပါချပြရည်။ဒီအဲ့ဒါတွေမလုံနဲ့တကယ်ဆောင်တာတန်ခါကဆောင်တာဘယ်သူရတ္တိရမှာလဲ။အဲ့လိုအမှားယွင်းနေတဲ့ဖြစ်ကုန်တာခွာကြတာပဲ။ ဒါဘုန်းကြီးတို့ကလည်းစနေသားဆိုတော့ခပ်ပြက်ပြက်ပြောရတော့နည်းနည်းကျမ်းတယ်လို့လို့အမှန်တော့စကားထွက်ကျမ်းတယ်လို့နှလုံးကနှုတ်ညံ့ပါလေဟမ်အေးအဲ့ဒါလေးလည်းသိထားဗျာအဲ့တော့ဘုရားကဒီလောက်ကြီးလေးသိရှိကဘာလေးဖြစ်ထားတဲ့ဟာတန်ဃာသာမရှိရင်ဒီသာသနာ45နှစ်နဲ့ကွယ်သွားမယ်ယနေ့အထိမကွယ်တာဟာဘယ်သူတွေစောင့်ရှောက်လာတာလဲ အေးငါတန်ငါအာယုံပြီးတော့မှဒီသာသနာတည်ထောင်မယ်ဆိုပြီးတော့ဆိုလိုက်ငါငါစွမ်းအားယဘယအာထယုံကြည်သည်နေတိချေကိန်းကဘာတသိမ့်အောင်ကိန်းပါရမီဖြည့်ခဲ့သည်တန်ဃာကိုယုံကြည်လို့တန်ဃာကိုကြောရုံထားပြီးတန်ဃာကိုအခိုင်အမာထားလို့ဘုရားဒီပါရမီချက်တယ် နှောင်းမွေးမချစ်ဘူးလေတာမှန်ရလားအေးအဲ့ဒါဘုရားရဲ့ရည်ရွယ်ချက်နဲ့သိထားကိုင်းဆုံးလေးတင်ချေကိန်းသဘာတသိန်းအောင်းကိန်းပါရမီဖြစ်ခဲ့သည်ငါတောင်သာသနာဤစိတ်ငါသံဃာလက်ထက်အပ်ခဲ့သည်ဘုရားကသာသနာဘုသူလက်ထက်အပ်ခဲ့ အဲ့ဒါခမရတို့ကတန်ခါလက်ထက်ကယူပြီးတော့သူရသတိလက်ထက်ကိုသွားပေးနေကြမယူထားရကောင်းတာသူရသတိကိုဘိကသုံးပုံဆောင်မယ်တော်ကြီးသူပြောနမောတသတောင်ဖြောင်းအောင်မရအဲ့ဒါကြီးအကုန်လုံးပဲပြည့်ရမှာအမနာသာဘုရားပဲရွှေရုံမုံတက်ကြီးအဲ့ဒီအစားရှိနေဘုရားတော့ပြောထိုက်တယ်ဘုရားတဲ့ကြီးတယ်ဘုရားလူကြီးအစုတ်ကပြတ်တယ်ဘယ်နဲ့လှုပ်ချန်လျှောက်လို့ကိလေသာကင်းတဲ့ဘုရားရည်ဖြင့် ရားရဲ့ညာဘက်ကရှင်မောကလနဲ့ယဟနာ40ဘုရားရဲ့ဘက်ဘက်ကအဲဘုရားရဲ့ညာဘက်ကရှင်သာရိပုတ္တရာနဲ့ယဟနာ40ဘုရားရဲ့ဘက်ဘက်ကရှင်မောကလနဲ့ယဟနာ40ထားပါလိမ့်ညီမေတော်တော့မဆဘူးအခုတော့ဂျူကြီးကိုယုံနဲ့ဘဘအောင်ဘုံမင်းကောင်းသူရသတိဟဲ့အဲဗါတဲ့အဲရွှေဘောကျွန်းတို့ဟဲ့အမျိုးမျိုးအထွေထွေဆိုပြီးတော့ရှောက်လို့နေကြတာလေဘုရားတကြီးတယ်ဘုရားလူကြီးအစုပ်အပြတ်တယ် အဲ့ဒါမျိုးတစ်မျိုးသလို ပြောတော့ဘုရားလူကြီးမိန်းမတွေကမကျေနပ်ဘူးလေမကျေနပ်လာခဲ့လေဘယ်နဲ့ပြကိုယ်ဘုရားသာသနာရောကြီးထိခိုက်နေတာကြီးကိုဒီတိုင်းကြည့်နေရမှာလားလက်ပိုက်ကိလေသာကင်းတဲ့ဘုရားရှင်တွေမှာကိလေသာကင်းတဲ့ယဟန္တာတွေထားပါလေ အမှုတော့မဟုတ်ပါဘူးကဂျူကြီးကိုရုပ်ထားရတာနဲ့ဟာတခါလေလူတော်သတိဘုရားဘုမကောရကမြင်တော့ရွှေညောရွှေဝါညသမညဘာတိချက်ဒီတော်ကမှုချုပ်အိမ်မင်းမင်းမာရီငါမောင်ရှင်ကြီးအတွေ့လုံးစားကုဏမေပြင်လုံးစားကုဏမေဘုရားမင်းကြီးတော်ဘုရားမင်းဟောနာမေညာနံကလေးအံကုန်တော်ဘရောရှိမရောဓမ္မတော်မြောက်မရောတက်မရောဝီရှိမရောဘဝကိုပေါက်နေကြပြီအရှက်မရှိလောက်တဲ့ဒါရင်ခုတ်ရမယ်ဆိုဘုန်းကြီးတို့ကတော့ပြောမှာပါ ကိုယ်သာသနာစော်ကားတာဒီတိုင်းကြည့်နေရမလားအဲ့ဒါဘုရားတဲ့ကြီးတယ်ဘုရားလူကြီးအစုပ်အပြက်ကြီးလှုပ်ထားတာဟေးဒါလူတတိထားကြခိုင်းတော်ပါပြီအဲ့တော့တကယ်တမ်းသာသနာစောင့်တာဘယ်သူတွေလဲခဏကြီးဒီကသုံးပုံကိုသဝေပုံမမကြအောင်နှုတ်တဲ့အာကိုဆောင်နိုင်တဲ့ပုဂ္ဂိုလ်7ပါးပေါ်ခဲ့ပြီရေးပြအောင်နဲ့73ပါးပေါ်ခဲ့ပြီရေးပြအောင်တဲ့ပုဂ္ဂိုလ်7ပါးပေါ်ခဲ့ပြီ နှစ်ပုံဝဲအောင်နှစ်ပုံအောင်တစ်ပုံဝဲအောင်တစ်ပုံအောင်ကိုရင်တွေကစပါတယ်အခုလည်းပဲဒီလိုကဆာမေဝဲကြီးကျင်းကျင်းပနေတယ်ဘယ်နှမအောင်မြင်မယ်ဆိုတော့မပြောနိုင်သေးဘူးမှန်ရလားအဲ့ဒီလိုတကယ်ဗျာစာတင်တဲ့ကြီးတန်ဃာတွေထောင်းကြည့်တယ်ဒါကြတော့ဒုလူတွေကရှိတယ်မထင်ဘူးအာတကားတဲ့မန်းလေးမြောင်းသားကဝါကောင်လားပါပွဲတော့အဲမသားကောင်းနေဒါကြတော့သိတယ်ပိရိကသုံးမောအောင်တဲ့ပုဂ္ဂိုလ်ကြတယ်တဘာမှသိမှာမဟုတ်ဘူး အေးအဲ့ဒါတွေပဲပြောတာသိရဲ့ဒီလိုဝိပရှိမယ်ဝါမရှိမယ်နဲ့ဝိမလုံးနဲ့အေးအဲ့ဒါကြောင့်တို့လူပေါ့ပေါ့မနေပါနဲ့ဘာသာရေးစာတောင်းတွေလေ့လာပါကဲလူငယ်လူရွယ်လေးတွေကိုဖောက်တဲ့ချပါဓမ္မဒုသာသနာရှိတည်ကြလိမ့်မယ်မှန်ရလားအေးခိုင်းရှိပြီဆိုငါတော်သာသနာငါတော်သာသနာတိစိတ်ငါတိစိတ်ငါ သံဃာလက်ထဲအပ်ခဲ့သည်2550ကြာသံဃာသာသနာဆောင်ခဲ့ပြီဒီနေ့သာသနာတော်နှစ်ဘယ်လောက်ရောက်နေမလဲကြိုက်ကြည့်အဲ့ဒါဘယ်သူကြီးဆောင်လားဒါလက်တွေ့မျက်တွေ့ဒုပရိသဒါကြောင့်2500 50ကြာ သံဃာသာသနာဆောင်ခဲ့ပြီသံဃာတော်များရှိမြောက်ညာဘုရားသာသနာချင်းမြောက်ပြီအေးဒါကြောင့်မြတ်စွာဘုရားကသံဃာတော်ချင်းမြောက်ရင်ဘုရားကိုလည်းချင်းမြောက်ရရောက်ပါပြီသူရဲ့ကိုယ်ဆက်လည်းအဖြစ်နဲ့ထားခဲ့အဲ့ဒါသံဃာတော်တွေကြတော့မယူမသိနဲ့မကြည်မချမ်းနဲ့လှုပ်ခြင်းတော်လှုပ်ဟမ် မဟုတ်တဲ့ဟိုနတ်ကြတော့ကြောက်လိုက်တာသေးကိုပါနေတာပဲအခုမြတ်စွာရေးထားတာကြီးမဲဒီတိပေတာသေးလပေါက်ရနတ်ကြီးဒီဆိုဘယ်မှာပါဘူးလေဓာငွေ900လို့ဆိုတော့တပင်လုံးရွှဲသွားမယ်အောင်မေးအဲ့လောက်ထိလူတွေကနတ်ကိုယုံနေကြတာအလွယ်ကခိုင်းတော့ပါပြီအဲ့တော့သာသနာပြုဆောင်တာလေအဲ့ဒါမြေအောင်ကြည့်ပါကိုရင်လေးတဲ့ကိုရင်လေးလေဘုန်းကြီးတို့ဆိုရင်ကိုရင်လေးဘဝတွေကနေပြီးတော့အဲ့ဒါ ဝင်ဘဝတွေကဓမ္မစည်းရအောင်ဒီငယ်လာကြီးစားစကားနေသင်လာတာအေးကိုရင်လည်းကိုရင်လည်းဥသိလည်းဥသိအလည်းအဲ့ဒီလိုသာသနာတော်ကိုစောင့်ရှောက်တဲ့ကျေးဇူးခုံကိုသိပါကောင်းပြီအဲ့ဒီသံဃာကြီးစွမ်းအားကိုဘုရားကဘာဖြစ်လို့ယုံတာလဲလို့ဆိုရင်ခဏတို့မြေပေး20ပတ်လက်ရှိတဲ့မြေကိုတိမ်ဖြစ်အောင်ဗြဟ္မာကြီးသမုတ်လို့မရဘူးလေဒါ တူရဲနဲ့တယ်ပြမပေါင်းဂတိကထာတရက်ထဲအချိန်နဲ့တယ်လာပေါင်းနှစ်ပေါင်းဂတိကထာချီပြီးတော့လုံးဝသိမ့်ဖြစ်မလားသောတုတရားမင်းမောင်းဂတိကရာနှစ်အသေးလေးကြာလို့ဘယ်တော့မှသိမ့်ဖြစ်မလားလူလူကြောင့်မင်းများဂရိကရာချီပြီးတော့နှစ်အသေးချီသေးကြာလို့ဘယ်တော့မှသိမ့်ဖြစ်မလားနောက်တစ်ခုလူအရိယာလူကြောင့်သောတာပတ္တဂရကအနာဂတ် အေးရဟန္တာတွေပဲထဲအောင်အဲ့ဒီပုံကိုယ်တွေကတိမ်သမုတ်ပြီလို့ဘယ်တော့မှမရဘူးတန်ဃာကသမုတ်ပြီမှရတာဘာကသမုတ်ပြီရကြိုက်ကြည့်တာပုရုရဲ့အရှင်းလာရှိတဲ့တန်ဃာရဲ့စွမ်းအားဘာစွမ်းအားဆိုမြမဂရိကရာမစွမ်းသာယဟန်တန်ဃာစွမ်းနိုင်သည်ဆို တကြံသတိကရာဘယင်ကရိကရာဥက္ကဋ္ဌကရိကရာလူအရိယာလူအရိယာ ယဟန်သာငါစွမ်းနိုင်သည်ကိုင်သာငါတော်တို့ရဲ့ပြီးကြခွင့်သိမ့်သာငါဆိုတော့ယဟန်ခံတဲ့နေရာလေဒီတိုင်းပဲဇမာရီကယဟန်နာဖြစ်နေပြီဖြစ်ဂရိကရာရှိပြီးယဟန်တပတ်ဖြစ်အောင်လုပ်လို့မရဘူးတရားဒီဂရိကရာကယဟန်နာယဟန်ဖြစ်အောင်လုပ်လို့မရဘူး ဘယင်ဥက္ကဋ္ဌဂရိကရာကယဟန်ဖြစ်အောင်လုပ်လို့မရဘူးလူဝန်းကြောင်းဆိုတဲ့သောတာပန်ကရာကအနာဂယဟန္တာတွေကယဟန်ဖြစ်အောင်လုပ်လို့မရဟောဒီတန်ခါအချင်းချင်းပြုလုပ်ပေးမှရတယ်ဆိုလိုက်ပါဦးယမဂရိကရာကြာဂရိကရာဘယင်ဂရိကရာ လူအရိယာကိုင်းကြည့်တာအဲ့တော့ဂလုံးငါးတွေသွားနိုင်မလားဆိုတော့အထက်နတ်တွေတော့မသွားနိုင်ဘူးအောက်ပိုင်းကတရိษံဖြစ်တဲ့ဂလုံးငါးရောသွားနိုင်မလားအေးအဲ့ဒါပဲကြည့်ဗျာဒါကြောင့်ဂလုံးဂရီကရာနဂါဂရီကရာ တိုင်းကြီးတန်ဃာတော်ရဲ့စွမ်းအားဘလောက်ကြီးမားတယ်လဲလို့မှန်ရလားပိဒါအေးနောက်တစ်ခုကိုရင်ဗြဟ္မဂရိကရာကကိုရင်တစ်ပါးဖြစ်အောင်လုပ်ပေးလို့ရနိုင်မလားတရားဂရိကရာကဟိုတရားမရတာဘုန်းကြီးမပြောနဲ့ဥက္ကဋ္ဌပါပြောဘယ်နေရောကိုရင်လုပ်ပေးလို့မရဘူးမပြောဘူးတရားမရနိုင်ဘူးလေလူအမှုပအောင်မလုပ်နဲ့တရားက အဲကိုရင်ဝုတ်ပယ်လို့မရဘူးဘယင်သမတဘယင်ကလူဟောကြောင့်အရိယာကဆိုလိုက်မြမဂရိကရာ တိမ်ဝင်သွားပြီဆိုတာအဲ့ဒါလေးအာဂရိကဘယ်သွားပြစ်ထားလဲငါနင်တော့သူတို့လိုသာစီသာသနာကိုကြာလာသူများချပေးတာတော့မဆိုရင်လည်းအပြင်းမသုံးငကာဂရိကရာတိုင်းသံဃာတော်တွေရဲ့အခွင့်အရေး ပြီးတော့ပြိဿရေအဲ့ဒီသံဃာတော်ဒီသမုတ်ထားတဲ့သိဒါအခုခေတ်ပေါ့နော်သံဃာလေးပါးတို့ဟာဒီသမုတ်ပေးလို့ရအဲ့ဒီသမုတ်ထားတဲ့သိကိုသချာဂရိကရာဖြတ်လို့မပြစ်ဘူးဓမ္မဂရိကရာဖြတ်လို့ဘယင်းဂရိကရာဖြတ်လို့လူအရိယာဖြတ်လို့နဂါဂရိကရာဖြတ်လို့ခလုံးဂရိကရာဖြတ်လို့ဘလောက်ခိုင်ပါလဲ ဘာကရောအာနာပလဲလဲသည် သူနာတုမေဘာနေတန်ငောဆိုပြီးကမောကမိရွတ်ပလိုက်တာမြေကြီးယူဇနာ2သိန်း၄သောင်းအဲ့ဒါကိုမိုက်ဖွက်လိုက်ရင်တသန်း9သိန်း2သောင်းအဲ့ဒါဖောက်ပြီးတော့မြေအောက်ကရေတန်းအောင်ပြီးတယ်အံကတော့မပြတ်ဘူးလားဘူရုသားနဲ့ထုတ်ပြီးအဆောက်အဦသာပြတ်သွားမယ်တိမ်လုံးဝမပြတ်ဘူးအဲ့ဒီတိမ်ကြီးကဘာပြတ်မှပြတ်တယ်သာသနာကွယ်မှပြတ်တယ် သို့မဟုတ်သံဃာတော်တွေကဒီနေရာမလို့အဘူးဆိုပြီးကမောဟာနဲ့နှုတ်ပယ်လိုက်မှပြက်တယ်သံဃာတော်စွာအားသဘောပေါက်မလားဒီဒါကြောင့်မို့ဆိုလိုက်သံဃာစွာအားမြတ်ဖယားလေးစားယုံကြည်သည် ဟေးအဲ့လိုလေးစားယုံကြည်လို့ဘုရားထားခဲ့တဲ့သာသနာဒါသူမှန်တာပေါ့နော်မို့ရင်တို့လူတွေလိုသာဆိုရင်သာသနာကွယ်တာကြာလာပြီနမောဒသတာဖြောက်အောင်မရဘူးဆိုရင်ဘုန်းကြီးကသစ္စမောတာခွာလို့ဆိုရင်တတ္တိရှိတက်ခက်စိတ်ခေါ်တဲ့နမောဒသရအေးလူကြီးပြောတော့မိုက်တွန်းထွားရရောက်ပါဂယုစိတ်အောင်လို့သာဘုန်းကြီးတို့ကပြောရခြင်းပဲဖြစ်ပါတယ် ဆိုတော့နမောတသဗေခေဝတောဧရဟတဘယ်မှလို့တော့အဲ့ကိုယ့်အကိုကြီးဟုတ်တင်ပြီးတော့လားအပြိုကြီးတွေအမူလွန်တာနဲ့နမောတသတောင်းနမောတသဖြစ်ကုန်တာသူတို့တွေကိုယ်စာကိုမဖတ်တာပဲဖြစ်နေတယ်ခိုင်းတော်ပါပြီအေးအဲ့တော့တန်ဃာတော်တွေကလည်းပဲမြတ်စွာဘုရားယုံစားလောက်အောင်ကိုဟေးကိလေသာကင်းတဲ့ဘုရားထားတဲ့ဗိဓိကသုံးပုံ အဲ့ဒါကိလေသာတင်းနေတဲ့တန်ဃာတော်တွေကခဏတလုံးမှမပြအောင် ဆောင်ထားတဲ့တတ္တိဟာအာခတတ္တိမှန်ရလားပြောရရင်မနိုင်တဲ့အောင်ကိုထမ်းတယ်ဘာလို့ထားရတာကိလေသာကင်းတဲ့ဘုရားကထားခဲ့တာဆောင်းနေတာကိလေသာတင်းနေတဲ့တန်ဃာတော်တွေကဆောင်းနေတာဟာဘလောက်တန်ဃာတော်တွေကိုကြည်ညိုစရာကောင်းတယ်လေအဲ့ဒါကြောင့်တနင်္လာဘတ်ဖန်လောင်းအသင်းဟာ ဒီလိုတန်ခါဂုံတွေကြည့်ပြီးတော့လုပ်ပါဝင်လေးတွေငယ်သကောငယ်သကောနဲ့ငေါက်လန်းကန်လာပတော်မှမလုံးနဲ့မကြည်ညိုမလောင်းနဲ့ကို့အပြစ်ကိုရှာလောက်တတ်တယ်တချို့ကရတဲ့ရာလူရှိလို့တော်တော်ကောင်းအဲအနည်းဘွဲ့မှာသူကဟလားနေရာရဟတော်တော်ကောင်းကိုကိုရင်ကဒီဦးစင်းကမလုံနဲ့ဘုန်းကြီးတို့ကတော့ဒါနဲ့ပွေထိုးပါဒါပဲရှင်းရှင်းလေးပဲသူကတော့မိုက်သေးတာကိုကဘာလို့မမိုက်ရအေးဒါကတော့စကားဖြစ်ပြောတာပါ မှန်ရဲ့လားလုံတတ်တယ်တို့လူတွေကဟုတ်ကွေးငချုပ်ကဟုတ်ကွေးတက်ချီကမလုံနဲ့မကြည်ညိုမလောင်းနဲ့မလုံနဲ့မကန့်နဲ့ဘဝသူနေပါစေသူပြင်တယ်သူပေါ့အခုတော့ကရုဏာရောင်ရောင်နဲ့တို့လူတွေဒေါသတွေကြီးပြီးတော့ပြင်ပနေကြတာဒီအများကြီးတွေ့ရဘုန်းကြီးဓာမဲ့ဘုန်းကြီးဓာမဲ့တယ်သူတို့လူတွေအိုးပဲ့တာကြတော့အများကြီးပဲမှန်လားအေးအဲ့ဒါလေးလည်းသတိထားရဒါကြောင့် သံဃာတော်ရှင်မြတ်တွေသည်မြတ်စွာဘုရားထားခဲ့တဲ့မနိုင်ဝန်ကို သူတို့ချေပြွန်စွာထမ်းဆောင်တော်မူနေကြတာဗျာမှန်လားအဲ့တော့သံဃာခုံဘဏ္ဍပါလဲကိုင်းဆိုဗျာအနာယူတယ်လာပြီဒီတဲ့ထိတ်ကအရိုက်ခါပဲပဋိယမံပฏิပန်နောသုပတိပန်နော မတိတ်မပတိတ်တဲ့နော်ထိတ်ချိုင်ပါဗျာဟုတ်ပါမိစိတ်ပฏิပန်သောလောက်ပဲလောက်ဟဲထင်သလိုသာလှုပ်လိုက်မတားမေတ္တာချစ်တခုပါ ဟောနေပြီညာယပရိပါဒဟောဖြောင်းမြန်ဆိုပြမလို့နဲ့တူပါတယ်ဘလောက်ကြည်တယ်လဲဆိုတော့လဲနေတာပဲသုံးသုပတိပါဏောဥစုပတိပါဏောညာယပတိပါဏောအာမိစိတ်ပတိပါဏောအာဟုနေယောဘာဟုနေယောဒက္ခိနေယောဣဇလိကရနေယော အဲဒါဣဇလိဣဇလိနဲ့မဟုတ်ဣဇလိကရနိယောအနုတ္တရံပုံညက်ခေတံလောကတာမညာနဲ့ညက်တွေ့မဲ့ပကံပြာနဲ့နှစ်ဖူးနဲ့အနုတ္တရံပုံညက်ခေတံလောကတာရှိရချပို့တာကိုမအောင်မလိုက်နိုင်တိပါလိမ့်မယ်ဒီသာသနာတော်ရှိတော့ ဘဂဝါတော်ဘုံတော်၆ပါးသခင်ဘုရားရှင်ဤသာဝကသံဃောအရိယာသမုဒ္ဒီယခုရှိများစွာသံဃာတော်မြတ်ယတနာသည်သုတ်ပတိပန်တော်မြတ်စွာဘုရားဟောဆိုမဘုံမလွန်ချင်းဝင်ပမာဏပောင်ဝင်ကြအောင်ကောက်သမသွေချင်းကြံတော်မူကြတဲ့သံဃာတော်မြတ်ပါပေတကား ဟေသုပတိပါဏဂုံပြောမပတိန်နဲ့သုပတိပါဏဂုံဟေသူကကောင်းစွာပฏิပါဏကကျင့်တာအရိပ္ပကကဘုန်းကြီးတို့ညစာစားတော့သေထပ်တာစီဝါဆိုင်ရောအိမ်တော်ပြုရင်ရောဒါပေမဲ့သေတာတဲ့ဗုဒ္ဓမိုးထားပြီးတော့ခဏညစာမစားစီဝါမစားအိမ်တော်မပြုဘဲနဲ့နေကြတာ အဲဒါသုတ်ပฏิပါဏမြတ်စွာဘုရားရဲ့နိလန်းလေးကြကျင့်တာဘဂဝါတော်ဘုံတော်၆ပါးတကယ်မရရှိသာဝကသံဃောအရိယာသမှုတိယကုရှိမြတ်စွာသံဃာတော်မြတ်ယတနာသည်ဥဇုပฏิပါဏောထွန်ရီကောက်လာ လာရီကောက်ထွန်ကိုင်းကောက်နွားကျင်ငယ်ကောက်အကောင်သုံးပါးမှာရှောင်ရှားကာယကံဖြောက်ဝစီကံဖြောက် မနောကဖြောင်းအဖြစ်จิตတတော်မူကြတဲ့တန်ဃာတော်မြတ်ပါပြီတကားဒီဒါကဥစုပฏิပါဏကိုဥစုကဖြောင်းဖြောင်းပฏิပါဏကကျင့်တာနွားကျင်တဲ့ကောက်ဆိုတော့နွားတိကောက်ပြောတာထုံခိုင်းကောက်တဲ့လာရေးကောက်တဲ့ အဲ့ဒီလိုအကောင့်၃မျိုးမရှိဘူးကာယကဝစီကမနောက အဖြောင်းအပြည့်ကြင်ကြံတော်မူကြတဲ့တန်ဃာတော်တွေဒီဘဂဝတော်ဘုံတော်၆ပါးသခင်မယားချင်းတဝကသံဃော အရိယာသမုဒိယကုကြီးမြတ်စွာသံဃာတော်မြတ်ယတနာသည်ညာယပတိပါဏောမဘုယယနိနာမံငုသာလေဧကမသွေကြင်ကြံတော်မူကြတဲ့သံဃာတော်မြတ်ပါ၏တကား ေညာယပฏิပါဏခုံပြောညာယကမဘုရယနီလာမှာသင်သောမှန်သောပฏิပါဏကကျင့်တာတဲ့ဒီလားအကျင့်နေဓမ္မလေးအကျင့်နေပညာအကျင့်နေကျင့်တော်မူကြရတဲ့ဟောဘဂဝါတော်ဘုံတော်ချက်ပါသခင်မယားရှိဤသာဝကသံဃောအရိယသမုဒိယခုချင်းများစွာသံဃာတော်မြတ်ယတနာသည် သာမိစိတ်ပရိပန္နောလူနာပြမတတ္တဝါတို့ဤကိုယ်ွယ်ရာ ပူရောရာထိုက်အောင်ကောင်းစွာမသွေချင်းကြံတော်မူကြတဲ့သံဃာတော်မြတ်ပါပြီတကားဟောသာမိစိတ်ပฏิပါဏာခုံပြောမပဋိပါနဲ့ ကာမိစိတ်ပฏิပါဏာကုံအဲပဋိဟလိဟထိတ်ချလို့ရှိတော့ငေါ့နော်ခိုင်းတော်ပြီဗျာအဲ့ဒါ၄ပါးသုတ်ပฏิပါဏာဥစုပ်ပฏิပါဏာညာယပฏิပါဏာသာမိစိတ်ပฏิပါဏာတို့လူတွေကဒါဆိုမှမဆိုပဲလေကိုမိမနာမည်ခေါ်တော့တာခေါ်ကြည့်ချောင်းချောင်းပြေးအမိပြန်ကောင်းပြန်လာဗျာ အာဝနိယောမယုဇနာဝေးကွာခရီးပြည့်တိုင်ဆောင်ခဲ့သည်တို့ကိုလူခနိုင်တော်မူပါပေ၏တဲ့။ဘာဝနိယောအဲ့ဒါတို့ငါစီမံထားသည်တို့ကိုဂျာပြအနေခံယူတော်မူတိုက်ပါပေ။အင်းဇလိအဒကိနိယောအလူမျိုးကြောင့်ကိုလည်းခံယူတော်မူတိုက်ပါပေ၏။အင်းဇလိကရနိယောအင်းဇလိကလက်ထုတ်လက်အုပ်ကရကပြုအနေအားကထိုက်တာ။ အင်းသလီကရနိယောလဟုခြင်းမောရှိခိုးထိုက်ပါပေ၏လောကတာလူလောကရာနတ်လောကတာမြမလောကတာဆိုတဲ့လောကတာ တကူလုံးတလောကလုံး၏အနုတ္တရအတုမရှိမွန်မြတ်လာပါပေသောဘဂဝါတော်ဘုသော၆ပါးတကယ်ပြရရှိသာဝကသံဃောရိယသမုဒိယကိုကြည်မြတ်စွာသံဃာတော်မြတ်ယရနာတိ လောကတာလူလောကတာနာ လောကတာမြမလောကတာဆိုတဲ့လောကတာတကူလုံးတလောကလုံးဤအနုတရာတုမရှိမွန်မြတ်လာပါပြီသောဝါအတုမဲ့အသာဆုံးဖြစ်သောဝါအနိုင်မဲ့ဖြစ်သော ပုံညက်ခေတ္တကုသိုလ်ကောင်းမှုတည်းဟူသောမျိုးစေတို့ဤဆိုင်ပြိုရာလေယာမြေ ဖြစ်တော်မူကြတဲ့တန်ဃာတော်မြတ်ပါပေတကား ဘာဝနေယကုံဘာဝနေယကုံတကိနေယကုံအစ္စလိကရနေယကုံအနုတ္တရပုညကေတလောကတ၅ပါးကအကျိုးကုံ၅ပါးဘာကုံ၅ပါးရောက်ကုံကဘယ်နှပါး၄ပါးအဲ့ဒါကြည့်တာခြေအတုတ်ပฏิပန်သောဥစ္စုပฏิပန်သောညာယပฏิပန်သောသာမိစိတ်ပฏิပန်သောဒီလေးကိုရှိရင်နောက်၅ခုကအလိုလိုပြည့်လာလို့ဆိုလိုက်အကြောင်း၄ပါး ယူငါးပါးကိုးပါးတန်ငါခုံကြောင်းလေးပါယူငါးပါးကိုးပါးတန်ငါခုံဆိုကြည့်အေးအဲ့ဒါမိမိက သူများတန်ခါလို့ခါရတာမဟုတ်ပါဘူးခိတာကိုယ်ပိုင်အသိကလေးတွေနဲ့အေးဆွန်လောင်တဲ့ခါလဲအတုတ်တိပါဏောဥစုတ်တိပါဏောစသည်လောင်းကြီးထားမှာဗျာကြည်ညက်နေတာပါအခုတော့ဆင်ခတကဆိုခဲ့တယ်ဆိုခဲ့တော့အာဥစုပဋိပါဏောတွေဘာတွေညာတွေဖြစ်ကုန်တာမေးအဲဒါကြတော့ရှက်မရှိကြဘူးအင်္ဂလိပ်တမန်မှာရင်မရှက်လိုက်ကြတာအရှက်လွဲနေကြတယ် အင်္ဂလိပ်စာကပထွေးဘာသာပါဠိဘာသာက အဖေရင်ခေါက်ခေါက်ပါတို့လူတွေအဖေရင်ခေါက်ဘာသာဘလောက်မှားမှားနေရှစ်ပေါင်းမဲအင်္ဂလိပ်ဘာသာများမှားတာဟာဒီဘုန်းကြီးတာလည်းမတားဘဲနဲ့ပြောတာဘာညာနဲ့ပြောလိုက်မဲ့ဖြစ်ချင်းဟာအေးအဲ့ဒါတွေကတော်တော်ကိုကြွားကြနေတယ်လူတွေကတလွဲဆံမကောင်းနေတယ်ကြိုက်တော်ပြီဆိုအကြောင်း၅ပါး sorry sorry အကြောင်း၄ပါးသံဃာကုံဘယ်နှပါး ရှောင်းကုန်က၄ပါးအကျိုးကုန်ကဒီအဲ့တော့တို့ယရဏတုတ်ဒီကြီးမှာမင်္ဂလာတုတ်ပြီးတော့ဘာတုတ်လဲမင်းပြောတတ်တာနော်အဲအဲ့ဒီမှာယရဏသုံးပါးရဲ့ခုံပုတ်ဘန္ဒပုတ်လဲပြောပေးတာဘန္ဒပုတ်လဲမအောင်ပြောနိုင်ရင်ခြိုက်တာပြော လက်သိဖြတ်ပေးထားခဲ့အေးဒါကမိုက်စကားပြောတာမဟုတ်သိရှိခြင်းလုံးလို့ပါတို့လူတွေဘာသာကြီးရစိတ်မဝင်စားဘူးနော်မိုက်ရင်ကမှဘာကနာဆိုတာဘယ်ပတ်လုံးကဘာတော့ဘယ်လုံးကဘာဒါကြတော့စိတ်ဝင်စားတယ်မပါကောင်းတယ်မပါမတယ်အဲတကယ်ကိုဘုရားတရားသံဃာကုန်ကြတော့စိတ်ဝင်စားတတ်ဘူးအဲ့ဒါတတိထား15ပုတ်ရှိတဲ့ပြိဿဘယ်နှပုတ်လဲ ဆိုရံကိန်ခယံညာပုတ်ရေပုတ်ရေတုတ်ရထေရေရိတဟာကိဉ္စဝနဝရောခိနံယာနိကြဗုဒ္ဓဓမ္မတံမန္တဘောလားအေး55ဘုရှိတယ်အဲ့ဒါယရဏသုံးပါးကိုဘုရားကိုယ်တော်တိုင်ဖွက်တည်ပြီးတော့ကျူးထားတယ် အဲ့တော့ဒီခေတ်ခွဲရနဲ့ဆိုရင်ဘုရားအတွက်၅ဘုတ်တရားအတွက်၅ဘုတ်သံဃာအတွက်၅ဘုတ်သာဖြစ်တယ်၅သုံးပြီအခုတော့အိမ်ရောက်လို့ပေကြီးစာအုပ်ဆယ်ဆောင်လွဲစာအုပ်များရှိသေးရင်ပေါ့လေရှားကြည့်ပေးတာတန်ခါကိုရှစ်ပုတ်တိတိဆိုတာငါးပုတ်တိငါးပုတ်တိဖြစ်တဲ့နာတာကိုတဝက်ကြော်ကြော်ရှစ်ပုတ်တိတိဆိုတာရဲ့ဒီတန်ခါအဖယာယုံခဲ့တာဘယ်လိုပါလဲ ဒီအဲ့ဒါပဲဗျာအဲ့လိုဂုံကျေစုတတ္တိလေးတွေသိပြီးတော့အလုပ်လုပ်ရမှာဒီပြင်ပြမန်းကတော့ပကာသနာအလုပ်ပါနိုင်နဲ့ချွတ်ချွတ်ကုသိုလ်မရဘူး။ကိုင်းတော်ပြီအလုပ်မေးတရားဟောတော့သိကြီးသွားမှဆိုလို့ဆွမ်းလောင်းသင်းဖြစ်ပြီးအာလျောညီစွာမိမိတို့အတန်ငါကိုဘိုးပြုထားရ။သာယတန်ငေစိတ်တံပတိဒေတာသံဃောနောဟိတကာရကော သံဃာနိတယာဗုဒ္ဓောသဓမ္မောသတ္တရုညာယရေတဲ့ဟောဘောတော်တနိလပါဆွင်လောင်းအသင်းတို့သင်္သာတရားနာပရိသတ်များတို့ဟောဒုံမေတို့သင်တို့သည်တန်ဃီတန်ဃာ၌စိတ်တန်စိတ်ကိုပတိရေထဘောက်ပါမသွေကြည်ညိုထအောင်ကြည်ညိုကြစမ်းမာလေတဲ့တိုက်တွန်းလိုက် ဘာကြောင့်လဲဆိုတော့တို့လူရဲ့ဘုရားဆိုလဲနှစ်ပေါင်းတစ်ထောင်တစ်ထောင်ရှိတဲ့ဘုရားမှာတကူကြည့်တယ်ဆိုပြီးရှင်ဘုရားကြီးလိုက်နေကြတယ်အမှန်တော့ရှင်ဘုရားအခုဘုရားအတူတူပဲခေါင်းကအရဟံသားတဲ့ဂုဏ်တော်၉ပါးနဲ့ပြည့်စုံတာကြီးပဲအသာလုံးလို့ကြောင်းလုံးလို့အသာပလာသရာလုံးလို့ကြီးပဲလုံးလို့အေးအတူတူပဲဒါကိုတို့လူရဲ့ဟာကြောင့်ချင်းမကိုဘုံမောင်ကြီးဘုရားကိုဘုံမှာအရာကြီးပွားတယ်နောက်ဘုရားမဟုတ်တဲ့ဇဘုပတိချုပ်ခန်းနဲ့ ဘုရားကိုလက်ဝတ်ရတနာတွေဝတ်ပြီးတော့သိခါချထားကြတာလေဘုရားလို့ပုဂ္ဂိုလ်မပြောနဲ့ဘုန်းကြီးတို့လို့သာမညယဟန္တာမဟုတ်ကောင်းဘူးအဲ့ဒါတဘုရားဘာသာတွေကဒီဘုရားကိုတခါလက်ဝတ်ရတနာတွေနဲ့ဟိုအိမ်ပူဇော်လိုက်ဒီအိမ်ပူဇော်လိုက်သာသနာဖြတ်နေကြတာဘုရားလို့ပုဂ္ဂိုလ်မပြောနဲ့ဘုန်းကြီးတို့သာမညယဟန်တောင်မှရွှေငွေဝတ်ကောင်းသလားအဲအဲ့ဒါဘုရားကြတော့လောက်ပြတော့နာငကင်းကြီးတွေဘာကြီးနေအာဘာလို့လောက်ထားမှမသိဘူး ဘုရားကကြည်လိုက်ချင်းလို့လည်းဘုရားမမေ့ရငငင်းနေတခါတည်းဆလွယ်တွေလည်းဆိုတော့ဘယင်လိုလိုနတ်လိုလိုတရားလိုလိုဗြဟ္မာလိုလိုနဲ့လုံးဝမလုပ်သင့်ဘူးအဲ့ဒါဘုရားကသူ့ဘုံသာလည်းဘုရားလို့သိကြချီရအခုတော့အကြီးရောသာပြီးတော့တခါငငင်းနေရောငကက်တွေရောအာဆလွယ်တွေရောဗာရောညာတွေရောရှောက်လုပ်ချဘူးအဲ့တော့လို့တော့ဘယင်သာလုံသေးတာပဲတဲ့ဘုရားလုံမှာဘာဆိုင်လို့ဘယင်နဲ့ဘုရားတူတယ်ဘယင်ကမိဖုရားဘုရားဆိုတာရှိတာဘုရားဘာရှိတယ် ဒါတုရိယာမဟုတ်တဲ့ဟာတွေနဲ့ရှောက်လုတ်ကုန်ကြရင်သာသနာပြတ်တော့ပြီးတော့ရှင်ဥပကုတ်ပူတော်ပွဲဒီခေတ်လူတွေပြင်နာကာလနီးတဲ့လူတွေလေအေးအဲ့တော့ပူဇော်တာတော့ဘာကိုပဲပူဇော်ပူဇော်ပေါ့လေအခုရှင်ဥပကုတ်ဆိုတာမဖြစ်နိုင်တာကြီးလို့ဒီရှင်ဥပကုတ်ကလည်းသူဆွမ်းသားနေလို့နေကိုဆွဲထားတယ်သူလည်းဆွမ်းသားပြီးတော့လွှတ်လိုက်တော့ညနေ3နာရီထိုးပြီရှင်ဥပကုတ်လိုရဟန္တာမပြောနဲ့ဘုန်းကြီးတို့တော့မစားကောင်းဘူး ဒါသာသနာဖြစ်တဲ့အလုပ်တွေမဟုတ်မှအနေနဲ့တကယ်ရှိကိုယ်ဝယ်ပါလားရှင်သာရိပုတ္တရာရှင်မောက္ကလံသမိုင်းအရာဘုရားရဲ့လက်ဝဲရလက်ရရာပုဂ္ဂိုလ်တွေအခုအဲ့ဒါတော့မလို့ဖဲနဲ့မရှိတဲ့ရှင်ဥပုဂ္ဂိုလ်ကိုရှားချမ်းပွေပွေကိုယ်ဝယ်တယ်လို့တော်တော်လဲအံ့စရာပဲဒီတော့အလောင်းတော်ကတ္တဗလောက်ပြန်ပြီဒီအလောင်းကြီးအရိမတိယဘုရားတည်တည်တရားရှိမှာတဲ့အဲ့တော့အခုဘောရမဘုရား85နဲ့ အဲသာသနာမကွယ်သေးဘူးတပြည့်ပြည့်ဆယ်နှစ်တန်းကြီးကြသွားအဲ့ဒီကနေပြီးတော့လူတွေအမြင်မှရအကျင့်တရားတွေကောင်းတော့အသင်ချီရတန်းထီတက်သွားပြီးတော့မှတခါအချင်းပြတ်တော့ပြန်ရှင်းလာတော့အနှစ်၈000တန်းကြမှမတရားဘုရားပွဲဒီလောင်းကောင်းကြီးအဲ့ဒီချိန်ဘယ်လိုလုပ်ရှိပါတဘာဝမကြရတဲ့တို့လူတွေဂရီဂရီသွားလိုက်ကြဟာကာမောက်ကြဟာဖျားခဲ့ဟာနာခဲ့ဟာနဲ့အလကားအချိန်ဖြုံးနေကြတာ ပြီးတော့ရန်ကုန်မှာဘာလို့တမနယ်ထဲကိုကြီးကိုကြီး၅ဓာကြီး၆ဓာကြီး၄ဓာကြီးဟောလား၁၀ဓာကြီး၉ဓာကြီးဒါသွားနိုင်ရင်ဘာဖြစ်မယ်လဲပြောနေရတာအေးဖြစ်တာကတော့ပြိဿငွေကုန်တာနဲ့လူပန်းတာပဲဖြစ်ဘာမှတော့ဖြစ်မှာဒီလားသမာဓိပညာကျင့်ရအဲ့ဒါမကျင့်မဲနဲ့သွားလို့ရသွားပါအလကားမောပြီးပြန်လာစေကုန်တာပဲဖြစ်မှာပါမဟုတ်ပေဘူးလား အဲပြီးတော့ဟိုတန်းကြီးတောင်လိုပဲတော့မလေးဆွဲတော်လေးစုရောက်အောင်သွားနိုင်ရင်ဘာဖြစ်မလဲဘာဖြစ်ဘူးငွေကုန်တာနဲ့လူပန်းတာပဲရှိတိရဏမာကြီးပညာကျင့်ပါနောက်ပြီးတော့တတ်တတ်လွတ်စားတဲ့ဒီခေတ်ကဘာတွေရမသိဘူးလေဘုရားသာသနာမကွယ်သေးဘူးလူတွေကမကွယ်ကွယ်အောင်ကိုကွယ်နေကြအေးအဲမွေးနေတဲ့တတ်တတ်လွတ်စားသည်အေးငတ်ထောက်ပေါ့ ဒီတော့ဒီတတ်တတ်လို့စားတာကြီးကိုတကူးတကကုသိုလ်ရတယ်လို့အယူလွဲတဲ့ငရဲမိတ်ဆာပဲအဲ့ဒါကိုတော်တို့မစားနိုင်လို့ဒီမှာမှမဟုတ်ပါစဉ်းစားကြည့်အောင်နော်တို့ဟိုအရက်သမားတွေအရက်မီးတာအလူချော်နဲ့နေပဲတာတတ်တတ်မလို့ဘူးလားကုသိုလ်ရတယ်မသာမတတ်တတ်လို့စားကုသိုလ်ရနေမိတ်လင်ကြီးနေကောင်းလားလို့ပြော မဟုတ်ကဟုတ်ကတွေနဲ့ရှောက်လုပ်နေရတာဘာမှလည်းမသိဘူးအဲ့ဒါခိုင်းဘုန်းကြီးတွေကသူတို့အပြစ်မမြင်အောင်ထမီဘူးရှာလွှဲတာတို့အဟုတ်ထင်ပြီးတော့အေးအဲ့တော့တတ်တတ်လို့စားရတာရှိတယ်အညီနာမနိုင်တတ်တတ်လို့စားအသာတာနဲ့မတည့်ရင်တတ်တတ်လို့စားသုတ်တမန်နေရင်တတ်တတ်လို့စားပိုက်ဆံကူမှာဆိုရင်တတ်တတ်လို့စားဟာတာလည်းရှိနောက်တစ်ခုတို့ဘုန်းကြီးများ ကိုယ့်အတွက်တတ်တာလို့မြင်တယ်ကိုယ့်အတွက်တတ်တာလို့ကြားတယ်ကိုယ့်အတွက်တတ်တာလေးလားလို့တန်တရားရှိမစားနဲ့ဒါအစွန်းသုံးပါခေါ်အဲ့ဒီအပြင်လူခွေမြင်းခြင်းသိကြားခြင်းသိဝန်အောင်မွေဒီအသားကြီးဆယ်မျိုးမစားရအဲ့ဒီအသားကြီးဆယ်မျိုးနဲ့အစွန်းသုံးပါးကလွတ်ရင်ဝတ်တို့ကြက်တို့ဘဲတို့စိတ်တို့နွားတို့အကောင်လုံးမျိုးဘာမှမဖြစ်ပါဘူး တို့လူတွေကအဲ့ဒါအကြီးကိုတကူးတကလုပ်ပြီးတော့အငတ်ခံရတာတော်တော်ဝုတ်ပါတာပဲပြောအောင်မယ်ရှင်းတော့ကမွေးနေ့တိုင်းတတ်တတ်လွန်စားတဲ့ဓမ္မတရားတော်ရဒုတိယနဲ့ဆရာတော်ကြီးပြီးသွားဆရာတော်ဘုရားတပည့်တော်မွေးနေ့တိုင်းတတ်တတ်လွန်စားတာဘယ်အကျိုးရှိတာလဲဘုရားအဲ့တော့လေဆရာတော်ကြီးကဘုရားမဟောတာပြောမှပြင်းဘာကြောင့်လို့တို့ဘုရားက တတ်တတ်လို့စားလို့ဘယ်လိုအကျိုးရှိတယ်တတ်တတ်လို့မစားလို့ဘယ်လိုအပြစ်ရှိတယ်တလုံးမှမဟုတ်ခဲ့ဘူးရှင်းရှင်းလေးပြောရင်ဒုဗယတတ်တတ်လို့အရေးရလို့ပြီးစကားနဲ့ထည့်မပြောဘူးအဲ့တော့ဆရာတော်ကြီးကဘုရားမဟောတဲ့စကားပြောအမှန်ပြင်းတော့အေးတဲ့ခြံထဲကမြက်စားနေတဲ့နမကြီးကိုသွားမေးပါတဲ့။ဒါနဲ့တတ်တတ်လို့သမားကသွားတယ်။နမကြီးနမကြီးဒီမှာပုတ်ပြီးတော့ ကျုံမွေးနေတိုင်းသတ်သတ်လို့သားတာဘယ်ကျိုးရှိတော့တော့အဲ့တော့နမကြီးကသူ့တည်းမှာလာကြည့်တဲ့လူသမင်းလည်းပြန်လှည့်ကြည့်ပြီးတော့မှပြောလိုက်တယ်ဝုတ်ပဲတို့လိုက်ဆက်တက်ကလူတွေသတ်သတ်လို့သားမယ်ဆိုနမကြီးမိပြီးမှသားကြအထိတ်ပြမရှိတဲ့အလုပ်တွေသီလသမာဓိပညာကျင့်ပါလားဥပုံနေမဟုတ်တော့ရှစ်ပါးသီလကျင့်ဟောသုံးပါးတိုးပြီးရလား မှန်ရလားအဲ့ဒါကြမဟုတ်ပဲလေဒီတတ်တတ်လွတ်စားတာကြီးကိုအဟုတ်ထင်ပြီးတော့လာကြတယ်အေးပြေးလေပြေးသေလေးပဲရှင်လေးပါသလားစီသေးတယ်ဒါလည်းတို့သာသနာတော်မရှိဘူးအလောင်းတော်ကတ္တမမရှိဘူးရှင်ဥပကုတ်မရှိဘူးဟိတရှိတဲ့ဟာလုပ်ပါမှန်ရလားအဲ့ဒါလေးနဲ့စီရင်ရှုပ်နေတော့တော်တော်ကိုကြွားကြတယ်အဲ့ဒါလေဘုရားတဲ့ကြီးရဲ့ဘုရားလူကြီးဆိုတဲ့ခေါ်ပါကအဆုပ်ပြတယ်ဒါကလည်းရှင်ဥပကုတ်ပူဇော်ပဲလုပ်ပြီးခွန်ကြီးတော့ဟောပါဘူး ဖယ်ရှင်းမှုပူဇော်တယ်ကိုဘယ်မှစာမမှမရှိပဲဘယ်လိုဟောပါအေးအဲ့ဒါမျိုးတွေနဲ့ရှုပ်စည်းရှုပ်နေကြတာပြီးတော့နေ့ခါမှာတဲ့ခြင်းတဲ့ပုံကိုမိထွက်ရင်ညင်ချင်းတက်တယ်ညအခါခြင်းတဲ့ပုံမိထွက်ရင်ညချင်းတက်တယ်မင်းသိင်ခအဖီတော်နေတဲ့လူမဟုတ်ကဟုတ်ကားတွေနဲ့ကောင်းချင်းပေါင်းဆိုင်ရင်ကောင်းချင်းတွေပေါင်းနေတဲ့လုံးပြန် တို့ဘုရားကပရမဟောတာသူတို့ကပြဉ္ညာနဲ့ကင်ပေါက်နေကြတာဘုရားကိုခရမ်းညီပြီးဘုဘဲဥပုံနဲ့ထုနေရတယ်နော်ပင်တော့မှမလုံးဒီရတဲ့ချိန်တွေဘုရားနေကြတာပြင်တတိယ9မျိုးတဲ့10မျိုးဖြစ်သွားတော့မိုးချိုးပြင်းပါဒါတွေလည်းအတ္တဇွဲတွေကြီးပဲပြောရမယ်ဆိုရင်အများကြီးဘာသာရေးနဲ့ချွတ်ချော်တိမ့်ပါလေဒါကြောင့်ရိုးရိုးချင်းမြင့်မြင့်ကြမှန်တာလောက်ပါသဘောပေါက်မလား အေးဒါကြောင့်တန်ခါတန်ခါသမီးသူများကလို့တော့မကားပါနဲ့တကယ်လိုက်လိုက်လဲလဲခုနှစ်နှစ်သားကိုရင်လေးကစားကိုရင်မျက်မှောက်တန်ခါကိုကြီးညိုထအောင်ကြီးညိုပါအဲ့ဒါအကောင်းဆုံးပဲရှင်းအောင်မရတဲ့အခုဘုရားကိုကြားရတာအရာစားတဲ့ဂုံတော်တွေသွင်းပြီးတော့နေ့နေ့ကကကြီးညိုသားမှာရှင်းအောင်တန်ခါတဲ့အခုမျက်မှောက်ကိုရင်ကလေးတွေဥစဉ်ကလေးတွေကိုကြီးညိုထအောင်ကြီးညိုသားမှာသူတို့မှခုနကစွမ်းရည်တွေပြောပြပါပြီ။ ရှင်သာရိပုတ္တရာနဲ့အတူတူပဲရှင်မောကလန်ကြီးတို့နဲ့အတူတူပဲယဟန်ဆိုရင်သိခါဖို့အတူတူညာပြုလိုက်တာအတူတူပုံစံအတူတူမှန်ရလားဘုရားကကိလေသာကိလေယဟန္တာလုတ်ပြီးမှဟေးယဟန်ဖြစ်ရမယ်သိဖြစ်ရမယ်ကိုရင်ဖြစ်ရကိလေသာတင်းလင်းတဲ့ပုထုဇဉ်ကလုတ်ပြီးယဟန်မဖြစ်ရဥစ္စမဖြစ်ရသိမဖြစ်ရလို့ဘယ်တော့မှပြောခဲ့အဲ့ဒါဒုလူတွေကရှာရှည်ပြီးတော့ဟိုရွေးရတာနဲ့ဒီရွေးရတာနဲ့ ဒါပြန်ပြီးပြတ်သလားရေးရတာဟိုရေးရတာနဲ့ငရုတ်သီးသားတော့ချိုးသလားပြတ်သလားနဲ့တရက်စားတော့စတ်သလားဘာကိစ္စရွေးတာမင်းသင်္ခါအမေပေးခြင်းလို့လားအတိမ်တွေမဟုတ်တဲ့ဟာတွေနဲ့စရင်းရှုပ်နေကြတာအဲ့တော့ကိုယ်အရှင်ပြေတဲ့အချိန်ပြုတာဟာအကောင်းဆုံးပါပဲမနေ့နေ့ဖြစ်နေ့ဖြစ်ညဖြစ်ဖြစ်မှန်ရလားဘုရားဒေါနာဘာမလူရဘူးတဲ့စနေနာနှစ်ထပ်ကွမ်းမှု ဒီလိုဆိုဥနရပတိမပဲ့နဲ့ခမရတို့တော်ကြကြမိုးချုပ်ပြစ်ကုန်နတ်ငယ်ရလည်းစနေပဲနောက်ဆုံးတိရလည်းစနေပဲဟုတ်ပါရောဗျာတက်တဲ့အစွဲတွေကဟိန္ဒူဘာသာကဗုဒ္ဓဘာသာကိုလွှမ်းမိုးရိုက်ဖြတ်ပြစ်နေတာကိုအဟုတ်ဒီနေရတယ်တို့လူတွေမှန်ရဲ့လားဂိုင်းတော်ပြီဒါကြောင့်ကိုယ့်ရဲ့မျက်မှောက်သာသနာမျက်မှောက်သံဃာကိုကြည်ညိုထအောင်ကြည်ညိုဒါအကောင်းဆုံး ရောက်တဲ့နေရာမှာပြောအောင်နေတွေ့တဲ့လူနဲ့သိအောင်မောင်းရှိတာလေးနဲ့မြတ်တာသုံးဆိုတဲ့စကားလို့ပါကိုယ့်ရဲ့မျက်မှောက်တန်ခါကိုကြည်ညိုထအောင်ကြည်ညိုပါသူကုံတတ္တိယယဟနာနဲ့အတူတူပါပဲဟုတ်ပါလားဗျာအေးအဲ့ဒီတန်ခါကြီးကပြောခဲ့တဲ့တရားဆိုသွားရင်ဟာဒိုင်းလျောင်းလဲခါပြောင်းကောင်းကောင်းမရွေနေကြလေဆို ငိုဒီကစားအိတ်ချိန်ကြဘောဓမြယုံနာရှုပါလေဒီအဲ့ဒါအကျဉ်းချုပ်ပဲခုနကတော့အကျဉ်းတဝင်လေးတွေဘုန်းကြီးတို့ပြောခဲ့ပြီဒါပေမဲ့ဒီလိုတစ်ခေါက်ပြောနေမမှတ်မိပါဘူးမိမိတို့အထုတ်တဲ့ရိတ်တာမှာ ကမ္မထာဆရာများကစနစ်တကျညွှန်ပြပေးပါလိမ့်မယ်ဘုန်းကြီးတို့ကရိတ်တာအယောင်များဦးလက်ပေးထားခဲ့ခြင်းပါဘုန်းကြီးတို့ရိတ်တာဒီနားလေးမဝေးပါဘူးအရာဆောင်ຫນွေမိုးတရားကြီးဆဲစကားကြီးဖွင့်လို့ဆောင်းရသည်ပြီးသွားပါပြီအခုလာမယ့်ຫນွေရသည်လည်းရှိပါလေအိမ်မလားအားထုတ်ရင်ဘုန်းကြီးတို့ကြာရဏညွှန်ပြပါပဲငါနီးမှမှန်တယ်လို့အတ္တမဆန်ဘူး အဲ့တော့ခုကအယောင်တွေဆွဆွနေရတဲ့မဟာကြီးမောကိုသွန်လုံးကတိပါဝေကူလဲရဟလာပြီးတိုင်ခွင်ကဓမ္မတိတာမုံလည်းတော်ရအေးဖယားနီးပဲရှိတယ်မဟာစီနီးမောကုတ်နီးလို့ရှိလို့မရှိဘူးလို့ပြောအဲ့ဒါဒုလရိယမဟာစီနီးမောကုတ်နီးပြီးအယောင်တွေဆွလိုက်ကြတော့ကမူရင်အဖြူတဲ့ပြက်သွားအဖြူတဲ့ပြက်သွားဘယ်တော့မှပုံမှန်မရဘူးအဖြူတဲ့ကတတိပဋ္ဌာန်တရားအဖြူတဲ့က အဲဒါကြောင့်သတိပ္ပဏအတိုင်းညီဖို့ပဲသတိပ္ပဏနဲ့မှမညီရင်ဘယ်မျက်နှာမှမထောင်နဲ့ပြိတာအဖေကိုဝဲလို့အမေကိုဝဲလို့ဘယ်သူကိုဝဲကိုဝဲမထောင်နဲ့အခုတော့အဖေကိုဝဲလို့အမေကိုဝဲလို့ဆိုပြီးလုပ်တယ်ကြတော့ဟောကြတော့တယောက်မျက်နှာတယောက်ကြည့်လို့မကောင်းကြတာဘာလို့လဲတော့နိုင်ငံတော်သံဃာမာနာကားတဲ့နိုင်ငံတော်ဆိုရတာဒါတို့ပြိတ္တတွေကြားဥပါလေကြောက်ပုံကြောက်တဲ့မောပြီးတော့ စွမ်းရည်အသာမောင်ပါချအောင်လို့ဖြစ်ချင်ပြီမောင်မချစ်လေကြီးပါဟမ်ကြောက်တင်းမောကြောက်ပုံကြောင်ပါဟုတ်လားစံကလေးဓာတ်တို့ညောင်လေးပင်ရဲ့နောင်သားကလေနောက်တန့်ချီတော်ငိုတရားရက်တရားဆိုတဲ့ဟာတွေနောက်ပြီးတော့ဟိုးမြေကြီးနဲ့ယထာတန်လိုင်းယုံမှာအဲမုံညင်းအရှိရိတ်တာ43ချက်အာရမဝါဒဆုံးဖြတ်ပြီးမောခုတ် အချက်ပေါင်း200အာရမဝါဒအမှားတွေဆိုတာဟောထားတယ်ဆိုပြီးတော့အဲ့ဒါသံဃမာနာကဆုံးဖြတ်ပေးထားတဲ့အဲ့ဒါလည်းသိဖို့လိုတယ်ဟာအမေကိုကလို့အဖေကိုကလို့အမေဖေထောက်ရင်စောင်းရင်ငဲ့တယ်ငဲ့ရင်ဖိတ်ပါပဲအဲ့ဒါအဲ့ဒါကြောင့်အဖြူတဲ့တတ်တတ်ကြီးရှေးမဆုံးနဲ့မဟာကြီးရောင်မိုးကိုရောင်မဆိုးပါနဲ့တတိပဒအဖြူတဲ့တတ်တတ်ကလေးတိုင်းကျဲအဲ့ဒါကောင်းတော့မယ် မဟာဇီနီမုတ်ကုတ်နီးရလို့မရှိပါဘူးဘုရားနီးပဲရှိပါမှန်ရလားအဲ့ဒါကိုဒုဒ္ဒရိယဆွဲမှတော့ခရီးဝိပဿနာအငင်းပွားနေကြအခုဒါကြောင့်အလုံးသိတဲ့အတိုင်းသွားရထိုင်လျောက်နိုဒီကဇ မောသမြယုတ်နံရှုပါလေတော်တော်အာမရစရာကောင်းတယ်ဤရကိုသောသောပို့ထားမှအေးမယ်နော်နေပြီးတော့ကိုရင်တော်ရသလိုသမတ်ကြတယ်ဟုတ်မဟုတ်လားအေးအဲ့ဒါပဲအဲ့တော့အခုဒါသွားတော့ရတုံးထိုင်တော့အိတ်တုံးမှတ်ပုံလေးတွေပြောခဲ့ပြီအချမ်းပြင်းပေါ့အဲ့လိုရှုမှတ်လို့ရရှိတဲ့အကျိုးတရားလေးသို့ ဝိပဿနာပွားကျိုးသွားငါပြရုပ်ရှင်ကြည်လင်ဉာဏ်မြင်တိုးလာစီစိမ်တတ်မြည်သက်ရှိချမ်းသာအမှရှင်လငယ်ရမိသာဟောဝိပဿနာဘွားရဲ့အကျိုးဘဏ္ဍပါ1 ရုပ်ရှင်းလာမယ်နှစ်ညာမြင်တွတ်တတ်မယ်သုံးအသက်ရှိမယ်လေးချမ်းသာများမယ်ငါဘာလို့ဟောနကောဣရကနေဣရန်ကိုမြန်မြန်ပြောင်းလိုက်မှဓမ္မဟာအရာတူလာခိုမင်းကြီးနဲ့တခါတည်းပါသွားမှာဟေးဟောရုပ်ရှင်ကြီးလည်း ဉာဏ်မြင်တို့လားစိစိတ်တည်းမြည်သက်ရှိချမ်းသာအမရှင်းလငေးရမည်သာဝိပဿနာပွားရင်အကျိုးဘဏပါရဓမ္မဝမှာ၅ပါး၅ပါး၅ပါးဓမ္မဟာတခုတော့အဲ့ဒီဓမ္မမှတ်ရင်ဓမ္မဝမှာဟောဒီအကျိုး၅ပါးရမယ်တဲ့ဟော ဒါကြောင့်ဘုရားရွှေလက်တဲ့တတော်ရကာရတို့ကဘုရားနဲ့ညီကိုဝမ်းငွဲ့ရှင်အနုရုဒ္ဓရာသူ့မှာနှမလေးတရားဖြစ်ရောဟိလေးတဲ့အဲ့တော့ဘုရားနဲ့ရှင်တို့တော်ရာကြီးကရှားပြီးတော့သာသနာပြုခရီးထွက်ပြန်လာတဲ့အခါရှင်တို့တော်ရာကဆွေမျိုးတွေအာယုခင်ညဒါလူကိုယ်တော်ကြီးပြန်လာပြီရှိခိုးရဥချရ ကတ်တရားကြီးကတ်လူတရားကြီးဟာလူရအဲ့ဒီထဲမှာရောဟိနီမတွေ့တော့ဟာနှမကြီးရောဟိနီပဲသွားလေအဲ့တော့ရှင်မျိုးသားကြီးတွေကလေတယောက်တယောက်မေးထုတ်ပြီးသင်ပြောလိုက်သင်လျှောက်လိုက်ပေါ့ပြောမှမကောင်းဘူးဘာကြောင့်လဲဆိုတော့ဘိဆိုလက်ချေလို့တဲ့လက်ပရိုစီနူနာယောဂါဆွဲနေနောက်ဆုံးတော့မတတ်တာတဲ့ဖြင့်အရှင်းနမသည်ဤသို့နူနာယောဂါကြီးဆွဲလို့ လူချာမတွုံးလို့မနာတာပါဗျာအာငါခဲ့တယ်တော့မောင်ကြီးဖေရရှိရတဲ့ငါနမရေရင်းနင်းလို့ပဲဖြစ်မလဲခေါ်ခဲ့ဒါနဲ့ဇာဘဝလေးချုံပြီးတော့လာမြမလေးရှင်းရှင်းဝေးဝေးပြောလို့မဖြစ်တော့ဘူးအေးအဲ့တော့မြမလေးခန္ဓာဟာအခုဘယ်လိုမှသုံးချမရတော့အဲ့တော့ရုပ်အလှမပြင်းနဲ့တော့နာမ်အလှပြင်းပါပါတယ်တော့ အဲ့တော့ယုတ်လရဲ့နာလရဲ့ဘယ်နှမျိုးတော့ဆိုယုတ်လနာလနဝနတ်သွဲပညာရှင်ညာမြင်လအောင်ွယ်ယုတ်လမြင်ကရောက်ရအပဲနာလပြင်မှနိဗ္ဗာန်ရောက်မဲ့တတိထာ ရှင်းစားခတ်လွယ်လွယ်အလှဘယ်နှမျိုးဘာနဲ့ဘာလဲရုပ်အလှပြင်းဘယ်ရောက်မယ်အပယ်ရောက်မယ်နာအလှပြင်းရဲ့ကိုင်ကိုဘဝကိုတွေ့ကြည့်သားမှာဘယ်အလှတွေအပြင်းများတော့ကဲဒါကြောင့်တို့လူတွေဘာသာရေးနဲ့လူမျိုးရေးမှာချစ်စိတ်တစ်ခုမှမထားတော့ လုပ်ချင်တာတွေရှောက်လို့ဘုန်းကြီးတွေကပြောတော့အပြစ်ပြောတဲ့ထဲတွေလားအေးအဲ့ဒါကြောင့်ငါညီမနင်းဘဝဆုံးပြီရုပ်လှမပြင်းနဲ့တော့နင်းပိုင်နဲ့ယရနာတွေဘယ်လောက်ရှိလဲအာမောင်ကြီးရဲ့2000ဘိုးလောက်တော့ရှိမှာအေးအဲ့ဒါကြီးရောက်ဟာနှစ်ထပ်ကြောင်းလေးဆောင်းပါဝီယူလေးပါကြီးပါတွေးတွေကနသမပယံနဲ့စီမံပေးကြငါဘက်ကတန်ဃာတော်တွေဘက်နဲ့ငါချင်းရောက်မယ် အဲဒါတန်ဃာတော်တို့ဘုရားအရှင်ဘုရားတို့ရွာတကာကြီးအဲ့ဒါကဆုံးခံပြီးတပည့်တော်နှမလေးဆောက်လုပ်ဆက်ဖြစ်သောကြောင်းကိုဆုံးဖုံးပေးခြင်းဖြင့်ချီးမြှောက်တော်မူပါဒါတော်ကြီးကကျွေးမှာမဟုတ်ဘူးကိုခန္ဓာဆုံးကိုအဲ့ဒီသွန်သားဇေယမှာသွားစားအဲ့လိုနဲ့လျှောက်တာတော့အဲ့ဒါငါညမလေးကကိုယ်တိုင်တပြက်လဲကိုယ်တိုင်ပေါ့ရီဦးတဲကိုယ်တိုင်နေရာခင်း ရကုကုတယ်ပေါ့ဗျာအေးအဲ့လိုနဲ့လှုပ်ပြီးတော့တန်ခါတော်တွေကနေရကကြီးဟွာရကနေပြီးတော့ဆွမ်းခံလာတော့အဲ့ဒီဇေယမှာဝင်ပြီးတော့ဆွမ်းဖုံးပေးတယ်ဘာနဲ့ဖုံးပေးတော့အမတ်တရားနဲ့ဖုံးပေးတာဒီရှိငေါ်နခောဒီလိုလူကြီးတွေရှိနေတော့သွားပြီချင်းတယ်ဘာနဲ့ဖုံးပေးတာလဲ အေးအမတ်တရားနဲ့ဖုံးပေးတာတတိပဒခုနကအမတ်ပြောပြီးချက်ချင်းမေ့တာပါလားအေးငါတက္ကမကြီးကမေ့ရင်ဘလို့ကောင်းမလဲလို့ကိုမသားကောင်းနေတော့အဲမသားကောင်းနေဆိုတော့ဖြူးစရာတော့ဆဲတယ်လို့မဆွတ်ဆွဲနဲ့နော်မသိမသားပေါ့အေးတဲ့မသိရဲ့အဲကိုကမသားမဖြစ်ရင်သိအောင်လုပ်လေပြီးတော့ဒီများဆဲတယ်လို့မလုပ်နဲ့တိုင်းတော်ပြီဘာနဲ့ဖုံးပေးတော့ အေးအမတ်တရားနဲ့ဗျာအဲဆွမ်းလို့ပြင်းတော့ပြင်းတယ်ယူတယ်ယူတယ်တရဖွင့်တော့ဖွင့်တယ်ခွန်းတော့ခွန်းတယ်ဇပိတ်ပိတ်တယ်လက်ပြန်ချချတယ်ပြီးတော့မှဝါတယ်ဝါတယ်ဝါတယ်မြူတယ်အဲလိုပြင်းလေးရင်တော့စိတ်ရုပ်ကလေးလည်းလို့ကိုရောကြီးဖုံးပေးကြတော့တော်ကြီးလူတွေကကြည်ညိုလိုက်တာယင်ကြည်တယ်သိမ့်မွေ့တယ်နုညံ့တယ်ပြောပြောင်းတယ်အိန္ဒိရေရှိတယ်အဲ့ဒါနေခြင်းနေခြင်း နသမဘေယနေပြစ်ထားခဲ့တဲ့တစ်တို့ဝါဇရေဘောဇထုံးအုတ်ကျူးအဲ့ဒါကြီးအမြဲအဲနေတယ်နဲ့လို့တော့ကြောင်းအဘောဓပြင်ခင်းတဲ့အရှင်ရောက်လာအဲ့လိုရောက်လာတဲ့အခါကျတော့မှဘယကုကိုလိုက်တာရောဟိနီလေးရဲ့အနာယောဂတက်တာသွားတယ်။ဘာဖြစ်သွားတယ်။အေးတက်တာသွားတယ်တဲ့ဗျာ။ဟော။အဲ့ရနေကြောင်းကြီးပြီးရောဆိုပါစို့။ အဲ့တော့ဘုရားမုရှိတန်ခါပြင့်ပြပြီးကြောင်းရည်လက်ချဝယ်ကျင်းပဘုရားကမေးတယ်ကြောင်းကဘယ်သူလဲရှင်နုရောဓကတပည့်တော်နမလေးရောဟိနေပါဗျာဟဲ့ရှိတော်ခေါ်ဒါနဲ့အနက်ဖေးလေးတွေနဲ့ပေါ့ဗျာဇာဘဝလီဖုံးပြီးတော့ဘုရားရှိတော်လာတော့ဘုရားနဲ့သူလည်းညီကိုမောင်နှမဝမ်းခွဲကိုဖေးညီကိုအဲ့တော့မှဘုရားကတော့ပြောင်းမေးတယ်ဟဲ့ရောဟိနေဘုရားနေ့ဒီလိုလူလာသိလားမသိပါဗျာ ဘေးအဲ့ဒါဘယ်သူမပြုကိုပြုတဲ့အခါကံတူဘဝပုံရိပ်ခြင်းဆိုတာဒါပဲငါနှမငါနေနဲ့ငါနဲ့ဘောင်နှမဆိုတော့တွေ့ဝိုက်ပြောကြမလိုဘူးတဲ့အတိတ်ဘဝကနေဒီဘယင်မိဖုရားဖြစ်ခဲ့အဲ့တော့ကောင်းကြည်သည်လေးအပေါ်မှာဘယင်ကမေတ္တာမိုးဆွေတော့မိမသားပြီပြီဥတိုတဲ့အနေအချင်းကလားမနိုင်တော့ရခိုင်မိချို့ဆိုသလိုပဲ အေးအဲ့ဒါပရိသတ်ရေတဲ့ဘယင်းကိုမနိုင်တော့အဲ့ဒီကာယီရိမလေးကိုချင်းအံပြုတ်ပြီးတော့ဂွေးငယ်ရမုံနေနဲ့ဖြူခဲ့တယ်အဲ့ရပေါ်ဖြူခဲ့ဒါကြောင့်ကာယီရိမလေးကအဖူအပိန်းနေပါပြီးတော့မကမဟန်နဲ့ဖြည့်ရလို့အခုနှစ်မှလည်းပဲအဲ့ဒီကံလူအကျိုးပေးဖြစ်တာဟေသူတစ်ပါးမကောင်းကြံကို့မှာဘေးဒဏ်ထိတတ်တဲ့ရောဟိနီဒါကြောင့် နင့်စိတ်ကိုပြင်ပါနင့်နှုတ်ကိုပြင်ပါနင့်ကိုယ်ကိုပြင်ပါပြင်စရာများများမဟုတ်သုံးခုအဲ့ဒီသုံးခုထဲမှာလေစိတ်ကိုအခြေခံကြကြပြင်လိုက်ရင်ကိုယ်နဲ့နှုတ်ဟာတပါးနဲ့ပါသွားနိုင်တယ်ဒါကြောင့်စိတ်သက်ယုံနာကိုရှုမှတ်ပါအဲ့ဒီလိုပြောတဲ့အခါမှာရောဟိနေရှုမှတ်ပွားများအားထုတ်လိုက်တာဟောတရားလဲဆုံးရောပရိသတ်ရေယဟန်နာသောတာပန်မလေးဖြစ်သွားတယ်ဘာဖြစ်သွားလဲ အေးအဲ့လိုသောတာပန်ဖြစ်နေတဲ့တရားကြီးနဲ့ထဲအေးသောတာပတိဗလက်ခဏီသောတာပန်ဒီနည်းနဲ့တရားကြီးနဲ့ထဲသတ္တာတို့ဤရေဆိုလက်ချေတိုးနေတဲ့လဘရောဇိနုနာယောဂသေမာလေးဤရောဂောနာယောဂကြီးတိဥပတ္တမတိကောက်သွားမသွေငြိမ်ပြောင်းရှာလေတည်း ရောဟိငိယူနာယောဂါတွေဘာဖြစ်တယ်ပျောက်သွားပြီမိမွေးတယ်ဘာမွေးတယ်အလားဟာဘဝဘလောက်ပျော်မလဲလို့အနာလည်းပျောက်သေးသောတာပန်လည်းဖြစ်ရသေးမှန်ရလားအဲ့လိုနဲ့နေပြီးတော့မှပရိဒတ်ရေတတ္ထာအလျောစွာနေပြီးတည်သွားတော့တောင်ရိတာနတ်ပြည်မှာနတ်သား၄ယောက်ရဲ့အလဲဘဟုမှာဟောဗိမာန်လေးနဲ့နတ်သမီးသွားဖြစ်တယ်ရောဟိနိနတ်သမီးပြော့ အဲ့ဒီလိုသာသမီလေးဖြစ်တော့ तू ကတာမန်မမဟုတ်ပဲပဲကြောင်းဆောင်တဲ့ကုသိုလ်တရားအထုတ်တဲ့ကုသိုလ်အေးအဲ့ဒီကုသိုလ်တွေနဲ့ဆိုတော့တိတ်ချောတိတ်လာတော့ရှိပဲနာတာနောက်ပဲနာတာတောင်းပဲနာတာမြောက်ပဲနာတာကလည်းလူချင်းနဲ့လူချင်းတော့သူ့ပိုင်နဲ့ငါပိုင်နေနဲ့အငင်းပွားပြီးတော့နာဝတာဥက္ကရရည်စီအမှုလွဲတင်လိုက်ပါရောဗျာဘသူစီတော့အေးလေနတ်တွေကိုငြိမ်အောင်ပြပြအောင်လို့တာတရားမင်းပြောတာ အဲ့ဒီမှာရောက်သွားတော့မှနဝတဥက္ကဋ္ဌကြီးကလည်းပဲဒါကြလည်းပဲအဲကျွဲရမှုလေးအိတ်ထဲထဲလာပြီးဟေးအစွမ်းအစတုမာတလိနဲ့ဝိကြုံလာကွာမင်းတို့ပေချိုးတွေဖိုင်ရွဲတွေယူခဲ့ကြဆိုပြီးတော့ကွင်းစင်းလေးလာတိုင်နာကွာနာသမီးလေးပြေးပါနဲ့ရှိပဲနာသားနောက်ပဲနာသားတောင်ပဲနာသားမြောက်ပဲနာသားတိုင်လိုက်တာပေးရလဲပဲကွက်တိ1500ဘလောက်ပါလဲ အဲ့ဒီမှာတရားမင်းဘာလို့မှမသိလို့ခေါင်းကိုပြီးတော့ခွေးသွားတော့မှတကြခွေးဆိုတာပေါ်လာအဲ့ရနေပြီးတော့မှပရိသတ်ကြီးတဲ့အဲ့ဒါမဟုတ်သေးပါဘူးဆိုပြီးတော့မှခေါင်းကကြွယ်ရိုင်းမလေးလေးဖောက်တော့တယ်တရားမင်းကသောတာပန်အရက်မတော့ဘူးကြွယ်ရိုင်းပဲတော့တယ်အဲ့ဒါနဲ့တောက်ပြီးတော့မှတခါလေကဲကဲမင်းတို့အခုရုပ်ပြတာမြင်တဲ့အတိုင်းပေးထောင်ငိုင်းစိတ်ဓာတ်ကြီးပြောကြသားအဲ့တော့ရှင်နေလိမ့်မယ်ဒုပိဋ္ဌနဲ့ခိမိပိဋ္ဌပဲနော် စကလုံးသာกว่าတယ်အတိဘယ်ကတော့ရောဟိနိထံစိတ်ရောက်နေပါတယ်ဒါပဲအဲ့ဒီကြတော့မှတရားမြင်အဖြေပေါ်သွားတဲ့နဝတဥက္ကဋ္ဌကြီးရဲ့ကိုင်းမာတလိနဲ့ဝိယုံအစွမ်းအစလူတို့မင်းတို့ကိုဂျူရီတက်လေထားပြီးတော့ငါ judgment လုပ်တော့မယ်။ဤအမှုကိုချုပ်ရင်းကိုရသုံးသားသည်ရှိသောပေတိုင်းတော့ကွက်တိ1500ဒစင်ဒီမီတာနီးရင်နီးတဲ့လူယူဆိုပြတ်ရောမဟုတ်လား။အခုတော့ကွက်တိ စိတ်ဓာတ်ပိုင်းမေးတော့လည်းပဲသူတို့စိတ်ရောင်းနေတာရောက်နေတယ်ဆိုတာပဲပါပေါက်ချက်ချလိုက်ရင်ရောင်းနေနတ်သမီးမရရင်တည်မယ်ဆိုတဲ့နတ်သားတယောက်မှမပါဘူးငါဥပထကြီးကတော့ရောင်းနေလေးမှမရရင်တေးရပါလိမ့်မယ်ဟယောယူတော်မူပါဥက္ကဋ္ဌကြီးခင်ဗျာဒါကြောင့်များဥက္ကဋ္ဌလုပ်ချင်ရတာလားတော့မပြောတာဘူးဗျာ အဲ့ဒါကြောင့်ပရိသတ်ရေကြည်သာကြောင်းဆောက်ခြင်းအလူဟောတရားရှုမှတ်တဲ့ကုသိုလ်ကြောင့်ရောဟိငေကလေးဟာသာမန်နောကတမဖြစ်ရပဲတကြောကတာဖြစ်ရပါသည်ဘာဖြစ်သွားလဲအေးဒါကြောင့်လူပြေကအပြိုကြီးတွေအာမလျှော့သေးနဲ့အာမလျှော့သေးနဲ့နတ်ပြေရောက်ရင်တကြောကတာဖြစ်နိုင်လေတယ် အဲ့ဒါဝိပဿနာသာအာထုတ်ကြပြီတော့လို့ဟုတ်ပလားခိုင်းဆိုဝိပဿနာပွားကျိုးသွားငါပြရုပ်ရှင်ကြည်လေဉာဏ်မြင်တို့လားရှိစိတ်တတ်မြည်သက်ရှိချမ်းသာအမရှင်လည်းငြိရမိတာအဲတနေ့တစ်မျိုးပေါ့ဗျာအခု အဲရုပ်ဆင်းလာတာပြီးသွားပြီနောက်တစ်ခါကျတော့ဉာဏ်မြင်တိုးလာမှုဉာဏ်ကောင်းမှုဝိပဿနာတရားအထုတ်လို့အော်ဒီ1 2တင်းဆိုပြီးတော့ဖြစ်သွားပုံကလေးအဲနောက်နေ့ကျမှဟောမယ်အခုတော့တော်ပြီနှစ်နာရီပြည့်ပြီဘုန်းကြီးတို့ကကျမ်းမာတာမဟုတ်ဘူးဇွဲရှိလို့သာဟောတယ်ဟောတယ်တင်းနေတယ်တင်းနေတယ်ဒီမှာပိုက်ကြီးကသွင်းထားတာဝက်ကဝက်ကဘုရုံးကဘယ်သူဘာဖောက်ခဲ့တယ်တော့မသိပါဘူးတိုင်းတော်ပြီဒါကြောင့်9မိနစ်လက်တွေ့ဝိပဿနာတရားအခြေစိုက်ရအောင် သို့ဒီမလင်ခွေကထိုင်နေပါရှောင်းစွာခါကုထာမလုတ်အိန္ဒရယ်ငြိမ်ငြိမ်နေစိတ်တွေမလွင့်ပါမြတ်ကြီးမိတ်ကပေါင်းတဲ့ပါဝမ်းမစိတ်ကိုထားဟောင်းနာပိဏစိတ်ဆိုင်က မပ္ပယောဂီများကိုင်လက်ဥဖြင့်မျက်စိမိတ်ကောင်းလေးတဲ့တဲ့နေခါလေးစမ်းသပ်ထားဒီငွေချာမှာဘယ်လိုဘာဘုံညာလိုဘာဖြန့်တယ်ဓမ္မတိချင်းချိတာဓမ္မမဟုတ်ဘယ်လိုဘောပဲမောက်ရတဲ့ညာလိုဘောညာလည်းမောက်ရတဲ့လက်ပြားလေးနင်းငယ်ကုတ်ရောင်ကလေးစာကိုဝမ်းပိုက်ကလေးကိုစိတ်တိုက်မိဒီမစိုးလေရှုလိုက်ရင် မမကလေးဖောင်းလာတဲ့အဲ့ဒီဖောင်းမှုအရှိယုတ်တရားလေးကိုဖောင်းတယ်လို့အတိနာနဲ့ကပ်ပြီးတော့မှတ်လိုက်အဲ့တော့အရှုကဖောင်းမှုယုတ်တရားရဲ့ဖောင်းတယ်လို့အတိလေးရာ အတွဲလိုက်ပုံပြီးတော့ပြောက်သွားပေါ်တာကဖြစ်ပြောက်တာကရဲ့အော်ဖောင်းမယ်လို့မှတ်ရင်ဖြစ်ပြတပါးလည်းပါသွားဖြစ်ပြတာပါလေဒီမှာဖောင်းလာလေဖြစ်ပြီးတော့ပြတ်သွားပြီဘောလို့လက်စုပ်လက်ကင်တောင်တက်တည်တက်ကရပြနိုင်ပါသေးတယ်ဒါကြောင့် ဟေးဘာစီမုံကိုဆွလုံးကိုသိပါဝေဘူးလဲညာလာပြီးတိုင်းကိုရင်ကဓမ္မတမုံလဲတော့ရလို့အဲ့ဒါဌာနအမိသာရှိပါစေနီးနေကတော့ဘုရားနည်းပဲဟောတယ်လူကလည်းတူအောင်ဟောရှင်းတဲ့လူကလည်းတူအောင်ကျက်အဲ့ဒါမှကဘာမှာဘုန်းကြီးတို့ရဲ့အဲမြန်မာဝိပဿနာဟာမြင်တစ်ပါးပွင့်ပါလိမ့်မယ်ဘိုလ်လူတမျိုးဒီလူတမျိုးနီးတွေထွေးတွေတော့ပြအဲ့ဒါအကွတ်မရှိတဲ့ကြံ့ဗေဟမရာဖြစ်မှဆိုရလို့ အခုအရှိရိယဖောင်းနာယုတ်တရားဖောင်းနတိဒါနန္တရမိဏယုတ်တရားပိဏတိဒါနန္တရယုတ်နဲ့နာမှာပဲဖောင်းနာရရရေကင်းနဲ့ပေါ်ပြီးတော့ပြောက်အတိစေကရရရေကင်းနဲ့ပေါ်ပြီးတော့ပြောက်ပိဏယုတ်ကလေးကလည်းရေကင်းနဲ့ပေါ်ပြီးတော့ပြောက်အပိဏအတိစေကရရရေကင်းနဲ့ပေါ်ပြီးတော့ပြောက်အဲ့တော့ဖောင်းနာနဲ့ဖောင်းနာလို့မှတ်တာပိဏနဲ့ပိဏလို့မှတ်တာအစုံလိုက်အစုံလိုက် ပျောက်ွယ်ပြတ်သုံးပါးပုံလေးကိုစူးစိုက်တည်ငြိမ်စွာရှုမှတ်ကြပါစို့ဘုမှမထီးလိုက်မစောပါပါဘူးကိုယ့်ရဲ့မနောကစိတ်ဓာတ်နဲ့ဘုမှမကောင်းတာကြံရင်းမြင်မရှိဘူးကံသုံးပါးစင်ကြယ်တဲ့ဖြူစင်သောအကျင့်ဆိုတာဒီဝိပဿနာပဲအဲ့လိုတဖြည်းဖြည်းတဖြည်းဖြည်းကြင့်ချိန်ချင်းများသွားကံရအားဖြင့်စင်ကြယ်တော့အကျွေးမပေးရတဲ့ဘဝရဲ့တန်လေးဥနာသိဆိုတာဒီကိနေမယ်ဆိုတာလည်းပဲ သဘောပေါက်နာရှင်ညကဖြင့်ကိုင်းရှည်ဆက်သွန်ချအမြပေးဝေကြရအောင်ရှင်ဖရာဤတော်တို့သည်နေမြေသံဃာတော်များဥထိတ်ထားလျက်ယမိယဖာလူကြီးသူမတို့ကိုရှေတန်းတင်ငါတနင်္လာဘဆွမ်းလောင်းအသင်းဆွမ်းလောင်းအသင်းသူ သင်္သာတို့နဲ့စိတ်တူကိုမြညီညွတ်ကြလျက်ငါးချိန်မြောက်ဓမ္မသဘင်ဝင်ခုနှစ်ညတာတရားဓမ္မကျင့်ပါကြပါကုန်၏ခုနှစ်ညတွေ့စတိတ်ခုံတရားပလင်လင်းချင်းချင်းရောင်အလူမိထွန်းချင်းလေးအောင်အလူမျက်စိအလူ တန်ချက်စေတတ်ချင်ခြင်းနာအလူမောတော်ရင်ဖြင့်ပင့်ဆောင်ကြိုးစို့ပြပွရခြင်းရင်အလူဤယနေ့ညသုံးသိမ့်ရတို့မှဖြစ်ပေါ်လာသောလူရာရာပစ္စည်းတို့ဖြင့်ရှင်မယားဤရောက်ကယောဂအတွက်ဒေတိတဒါနရှေးအလူ အာယုဒါနအသက်အလူကိုပူဇော်ပါကုန်၏သရဏဂုံသီလသောက်တည်ကြလျက်ဘာသာရေးရှိကနေရနဲ့သံဃာတော်ဂုံဝိပဿနာအလုတ်တရားတို့ကိုငါယူပါကုန်၏လက်တွေ့ကျက်ပွားအာထုတ်ကြပါကုန်၏မိတို့ပေါင်းစု မြတ်ကောင်းမှုကြောင့်ဝိရောဒသည်မအိုမနာမတိယဖြစ်သောနိဗ္ဗာန်ကိုလင်းမြန်စွာမြတ်မောပြုရပါလို့ဤဒီကောင်းမှုအဖို့ကိုဒီနေ့ဆက်ကလေးကုန်းမာနေကိုးကလေးသုံးသက်တပုံနေရှိရှိတည်းမြလူနာမြမတတ္တဝါတွေအာ ညီတူရဟစေမြတ်မိဝါကုံဤမြတ်ရ၍ကိုယ်စိတ်နှပြချမ်းသာကြပါစေအမြအမြအမြယူတော်မူကြအကုန်သောဘာသူဘာသူဘာသူ